ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုနတ်တော်လာပြီနေည2021ခု12လပိုင်း18ရက်စနေနေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးလဲကူမြို့ရွှေမန်တင်ကျေးရွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာ ဓမ္မဒါနဓမ္မပူဇာတရားအလှူရှင်များနဲ့တကွလိုင်းမောကနေတရားဒေသနာများကို နာယူကြည်ညိုနေကြတဲ့တရားနာပေသက်ပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဒီကနေ့တနာရီလောက်အချိန်ယူပြီးတော့တရားဒေသနာများဟောပါနော်ဒီနေ့ဓမ္မဒါနအလှူရှင်တွေကနှစ်ဖက်သောမိဘများကိုရည်စူးပြီးတော့တကကြီးဥကိုကိုလေးတကမာကြီးတော်ဆန်းဆန်းအေး ထိုင်ဝမ်နိုင်ငံဘုံဘုံတို့ရန်ကုန်22မိုင်တစ္ဆာရွှေစီတောစခန်းရိပ်သာသာသနာမြေတဧကလူဒန်းချင်းဓမ္မပူဇာလူဒန်းချင်းနောက်ပြီးတော့ဒေါက်တာဝင်းသူဟေးဒေါက်တာဝေသင်းဩစတြေးလျနိုင်ငံဒေါက်တာဝင်းသူဟိန်39နှစ်ပြည့်မွေးနေ့အလှူတဲ့ ဖခင်ကြီးဦးအောင်ကျော်အားရည်စူး၍မိခင်ကြီးဒေါက်တာတင်ဝဲအားအမှုထားပြီးတော့သမီးဖြစ်သူဒေါ်သူစာကျော်ဩစတြေးလျမွေးနေ့အလှူတဲ့ဒေါ်စင်တီယာဝင်းသမီးလေးဇေယျရွှန်းပြည့်စင်ကာပူနိုင်ငံကိုကျော်မင်းဦးမပပခိုင်ဇေယျကွက်သစ်စကိုင်းမျိုးတဲ့ဒီဓမ္မဒါနဓမ္မပူဇာလှူရှင်တွေရဲ့ကုသိုလ်ကောင်းမှုအကြောင်းပြုပြီးတော့ ဥပုတ်တရားများနာယူကြည်ညိုကြနော်ဒီတော့ဒီကနေ့ဥပုတ်တရားအနေနဲ့ဘုံဘုံတို့ဘယ်အကြောင်းအရာကို ပြောပြခြင်းတုံးဆိုတော့ဓမ္မပဒပါဠိတော်စိတ်တဝေမာလာရှိတဲ့ဒေသနာတော်များကိုအခြေခံပြီးတော့စိတ်ကိုဆုံးမခြင်းသည် ချမ်းသာခြင်း၏အကြောင်းလို့တရားကောင်းစဉ်လေးပေးပြီးတော့ဟောနော် စိတ်ကို ဆုံးမခြင်းသည် ချမ်းသာခြင်း၏အကြောင်းတဲ့အဲ့တော့ဘုံဘုံတို့တွေစိတ်မချမ်းသာကြဘူးစိတ်ဆင်းရဲကြတယ်စိတ်တွေပူလောင်ကြတယ်ပင်ပန်းကြတယ်ဆိုတာကိုယ့်ရဲ့စိတ်ကိုနိမလမ်းမှာမဆုံးမနိုင်ကြလို့စိတ်တွေဘာကြောင့်ဆင်းရဲတာတုံးစိတ်တွေဘာကြောင့်ပင်ပန်းတာတုံးကိုယ့်ရဲ့စိတ်က နိမလမ်းမှာမဆုံးမနိုင်တဲ့အခါမှာကြံထမ်းမှုရိုင်းဆိုင်မှုတွေဖြစ်နေလို့ဒီစိတ်ကဆင်းရဲတာတော့စိတ်ရိုင်းနေစိတ်တွေကြမ်းနေဆိုတာဘာပြောတာတော့ဆွဲမဲ့မှုຢာကနဲ့တကွာဖြစ်တဲ့စိတ်မကျေနပ်မှုဒေါသနဲ့တကွာဖြစ်တဲ့စိတ်အမှန်တရားကို မသိမှုမောဟနဲ့တကွာဖြစ်တဲ့စိတ်ဒီစိတ်တွေကိုဒါရိုင်းဆိုင်နေကြံထမ်းနေလို့ပြောတာ အလိုရင်မက်တွေတိတ် ကြီးလာရင်စိတ်ကရိုင်းနေပေါ့နော်မကျေနပ်မှုဒေါသတွေကြီးလာပြီဆိုရင်စိတ်ဟာရိုင်းနေမာနတွေမနာလိုမှုတွေဝန်တုံမှုတွေဒါတွေဖြစ်လာလို့ရှိရင်ဘုန်းတို့စိတ်ရိုင်းဆိုင်သွားတယ်ဆိုတာတိတိကျကျစဉ်းစားကြည့်ရင်သိနိုင်တယ်စိတ်ကရိုင်းပြီဆိုလို့ရှိရင်မနှောကအတွေးတွေကလည်းရိုင်းလာတယ်ဝစီကအပြောတွေကလည်းရိုင်းလာတယ်ကာယကအပြုအမူတွေကလည်းရိုင်းလာတယ် ဒါမဲ့ဘုံဘုံတို့တွေကကာယကံမှုဝစီကံမှုတွေရိုင်းလာမှ အော်ဒီလူတော်တော်ရိုင်းမှလားလို့သိရတယ်နော်အဲ့ဒီရိုင်းဆိုင်မှုရဲ့နောက်ွယ်ကနေကြိုးကန်ပြီးတော့အဓိကအကြောင်းတရားကြီးအဖြစ်နဲ့နော်ဖန်တီးနေတဲ့စိတ်ရဲ့ရိုင်းဆိုင်မှုမမြင်ဘူးဟုတ်လားတကယ်တမ်းကအဲ့ဒီစိတ်တွေရိုင်းနေလို့ဘုံဘုံတို့ရဲ့စိတ်ကမချမ်းသာအဲ့ဒါကိုနိမန်လမ်းမှာဘုံဘုံတို့တွေက လူချင်းမမိုးစရာအာယုံနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့စိတ်ကိုຢာကားမဖြစ်အောင်ဆုံးမမယ်ဟုတ်လားမကျေနပ်စရာအာယုံနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့စိတ်ကိုဒေါသမဖြစ်အောင်ဆုံးမမယ်မေတ္တာဖြစ်အောင်နော်ဘလို့အာယုံနဲ့ပဲတွေ့တွေ့အမှန်တရားကိုသိအောင်မြင်အောင်ငါကြိုးစားမယ်ဟဲ့ဟောဒါစိတ်ကိုဆုံးမတော့အဲ့ဒါလိုမျိုး အာလောဘဓာတ်တွေအာဒေါသဆိုတဲ့မေတ္တာဓာတ်တွေအာမောဟဆိုတဲ့ပညာဓာတ်တွေဘုံတို့တန်တာပါ ဖြစ်အောင်လုပ်တာကိုဒါစိတ်ကိုဆုံးမတယ်လို့ခေါ်တယ်။ဒီနေရာဖြင့်ယာယီနေတဲ့စိတ်ကိုယဉ်ကျေးအောင်လုပ်လိုက်တာ။ကြမ်းနေတဲ့စိတ်ကိုနုညံ့အောင်ကြိုးစားတာပေါ့။အဲဒါလိုကြိုးစားနိုင်တာနဲ့မြတ်ဘုန်းဘုန်းတို့ရဲ့စိတ်ဟာနော်တဖြည်းဖြည်းနဲ့ဆင်းရဲဒုက္ခနေပါပြီးတော့ချမ်းသာမှုရတယ်။ဒါမြတ်စွာဘုရားကအတိအလင်းစိတ်ကိုဆုံးမနိုင်လို့ရှိရင်ချမ်းသာမယ်လို့ဟောထားတယ်။ဘုန်းဘုန်းတို့ဓမ္မပဒပါဠိတော်စိတ်တဝတ်ထဲမှာ ဒုံဋိကဟတလဟုနောယထကာမနိပါတိနောစိတ်တတဓမ္မထောတာတုစိတ်တံတန်တံဒုက္ခဝဟနော်တချို့ဒီကဒါလေးရလိမ့်မယ်နော်ဒုံဋိကဟတနှိမ်နှင်းမှုရခဲရင်သောလဟုနောအလွန်မြန်ဆန်သောသဘောရှိသောယထကာမနိပါတိနောအလိုရှိရာအာယုန်တို့သို့ကြာရောက်ခြင်းတိုင်းကြာရောက်တတ်တဲ့သဘောရှိသောစိတ်ရဲ့သဘောလေးကိုမြတ်စွာဘုရားသုံးမျိုးပြောတယ် စိတ်ဆိုတာနှိမ်နှင်းဖို့ခက်တယ်ဆုံးမဖို့ခက်တယ်အလွန်လဲမြန်ဆန်တဲ့သဘောရှိတယ်ရောက်ချင်တဲ့နေရာကိုစီးမရှိကမ်းမရှိရောက်သွားတတ်တဲ့သဘောလည်းရှိနှိမ်နှင်းဖို့ခက်လွန်းလို့ဒီစိတ်ကိုမနှိမ်နှင်းဘဲနဲ့ပြစ်ထားမယ်ဆိုရင်တော့ तू ကကောင်းနိုင်ပေါ်ရမရှိခက်ခဲပေမလို့အဲ့ဒါကိုငါမဖြစ်ဖြစ်အောင်ဒီစိတ်ကိုရှုံးမမယ်ယဉ်ကျေးအောင်လုပ်မယ်ဆိုပြီးတော့ ကိုယ့်ရဲ့စိတ်ကိုနိမလမ်းမှာဆုံးမနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒါအလွန်ကောင်းတယ်တဲ့စိတ်တတ္တဓမ္မထောတာတုနော်စိတ်ကို ဆုံးမခြင်းဟာကောင်းတယ်ဘာဖြစ်လို့တော့စိတ်တန်တန်တန်ဒုက္ခဝဟံတန်တန်ဆုံးမသဖြင့်ယဉ်ကျေးသော စိတ်တန်စိတ်သည်ဒုက္ခဝဟံချမ်းသာဒုက္ခကိုပေးနိုင်တယ်ဒါပဲเนาะအဓိကချက်ကဒီကထာလေးကိုအကျမ်းမြင်လေးကိုယ်စိတ်ထဲမှာအတိဘယ်ကို ပိုင်ပိုင်နိုင်နိုင်ခြုံမိငုံမိ နားလည်နိုင်ရမယ်စိတ်ဆိုတာနှိမ်နှင်းဖို့ခက်တယ်အလွန်မြန်ဆန်တဲ့သဘောရှိတယ်ရောက်ချင်တဲ့နေရာကိုရောက်တတ်တဲ့သဘောရှိတယ်အဲ့ဒီလိုစိတ်ကိုဆုံးမနိုင်မယ်ဆိုရင်အလွန်ကောင်းတယ်ဘာကြောင့်လဲဆုံးမလို့ယဉ်ကျေးပြီဆိုရင်ဒီစိတ်ကချမ်းသာဒုက္ခကိုပေးနိုင်လို့ဒါဘုန်းဘုန်းတို့လွန်လားတောင်းတတဲ့ချမ်းသာဒုက္ခကိုရကြင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကြမ်းတမ်းနေတဲ့စိတ်တွေကိုနူးညံ့သွားဖို့ရိုင်းဆိုင်နေတဲ့စိတ်တွေကိုယဉ်ကျေးသွားဖို့နိမန်လမ်းမှာမလုပ်ကြမလို့ဆုံးမကြရမယ်ပေါ့ ဒီကဒါလေးကိုဘာကြောင့်မြတ်စွာဘုရားဟောသလဲလူတိုင်းကြားဖို့ရတယ်မြတ်စွာဘုရားလက်ထက်ကမာတိကမာတာတက္ကမကြီးသူနေတဲ့ရွာကိုယဟန်တော်6ကျိတ်တရားလာပြီးတော့အထုတ်ကြအဲ့ဒါတက္ကမကြီးကပစ္စည်းလေးပါအဝင်ယူပြီးတော့နော်ယဟန်တော်တွေကိုလှူဒန်းပြီးတော့နေတာနောက်တော့ယဟန်တော်တွေပေးတဲ့တရားကို तू ကအထုတ်ပြီးတော့ယဟန်တော်တွေအရင် तू ကတရားတို့တရားမြတ်ကိုရတယ် တရားလူတရားမြတ်ကိုရတဲ့နေရာမှာသူကတကိုးအိဋိပတ်နဲ့မှတွဲပြီးတော့ရတယ်။တယဟန်နေရဲ့စိတ်ကိုသူကအိမ်ကနေပြီးတော့ကြည်ရင်းနဲ့အကုန်သိတယ်မြင်တယ်။အဲဒါကြောင့်ယဟန်နေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့အတွက်ကြောင့်အဲ့ဒီယဟန်တို့တွေကဝါတွင်း၃လအတွင်းမှာသူတို့လည်းပဲယဟန်တာဖြစ်ကြတယ်။ဒါသူတို့ယဟန်တာဖြစ်တာဒီဒကမာကြီးရဲ့ကျေးဇူးမကင်းဘူးပေါ့နော်။နောက်တော့အဲ့ဒီယဟန်တို့တွေကနေတဆင့်ဒီဒကမာကြီးရဲ့ဂုံသတင်းကမြတ်စွာဘုရားနားတော်ထိရောက်တယ်။အော်အလွန်တော်တယ်ဒီဒကမာကြီးက ယဟန်တော်တွေရဲ့လိုအပ်ချက်ကိုသူ့ရဲ့စိတ်နဲ့သိပြီးတော့ဖြည့်ဆည်းပေးနိုင်တယ်လို့ဒီသတင်းကအလွန်မှုေးတယ်ပေါ့အဲ့ဒါနဲ့အညတရယဟန်လေးတစ်ပါးကငါလည်းအဲ့လိုဆိုလို့ရှိရင်အဲ့ဒီတက္ကမကြီးရှိတဲ့နေရာကိုသွားပြီးတော့တရားဓမ္မများစူးစမ်းရမယ်ဆိုရင်တော့မြင်မြန်ဆန်းဆန်းတရားထုတရားများရမှာပဲဆိုပြီးတော့သူသွားတယ်ဟိုရောက်တဲ့အခါကျတော့သူ့ရဲ့စိတ်ကိုဒကမာကြီးကသိနေတယ်။ तू ကအဖြိုရည်လေးတောက်ချင်းလေးဆိုရင်ဖြိုရည်ရောက်လာတယ်။ကျောင်းကလည်းညစ်ပတ်နေတာအတန်ရှင်းမဲ့လူလေးရောက်ရင်ကောင်းမယ်ဆိုတန်ရှင်းသမားရောက်လာတယ် နောက်နေ့ဆွမ်းခံသွားဖို့ငါခီးပန်းလာတယ်ဆွမ်းလေးမြတ်လာပို့ရင်ကောင်းမယ်ဆိုဆွမ်းလာပို့တဲ့လူရောက်လာအဲ့ဒါနဲ့ဒီတက္ကမကြီးတော့သူများစိတ်သိတယ်ဆိုတာအဟုတ်ဖဲနဲ့တူတယ်ဆိုတော့ရောက်လာတဲ့အခါကျတော့သူကမေးကြည့်တဲ့အခါကျတော့တက္ကမကြီးကတဲ့တယ်တော့မပြောဘူးသူများစိတ်သိတဲ့လူတွေကဒီလိုပဲလုပ်ကြတာပဲဖေဟာကျုပ်ကသူများမေးတာမဟုတ်ဘူးတက္ကမကြီးကိုမေးတာတက္ကမကြီးသူများစိတ်သိသလားအဲ့တော့မောင်မစင်ဘယ်နဲ့ကြောင့်မမေးသင့်မမေးလိုက်တာတွေကိုမေးနေရတာတော့ သူများစိတ်သိတဲ့လူတွေဟာဒီလိုပဲလုပ်ကြတာပဲဆိုတော့ဒါတွေ့ဝိုက်ပြီးတော့ဝန်ခံလိုက်တာပေါ့နော်အဲ့ဒီလိုနှစ်ဖူးတွေဒူးတွေတွေ့သွားပြီသူ့စိတ်ကိုဒီဒကမာကြီးတိပြီးတိသွားတယ်ဆိုတာကိုလည်းတိလိုက်ရောဒီရန်လေးကမနေရတော့ဘာလို့တော့ပုထုဇဉ်ဆိုတာတင့်တော်တာကိုတွေးတာရှိတယ်လို့မတင့်တော်မတင့်တော်တာကိုလည်းတွေးတာပဲလေအဲ့တော့ငါသာတကယ်လို့မတင့်တော်တာတွေတွေးနေရင်ခိုးတို့ခိုးတယ်နဲ့တကွာနော်တခိုးလူမိတယ်လို့ငါတော့ကောင်းကောင်းရှက်ကွဲမှာပဲ အဲ့ဒါနဲ့ဘလို့မှတားလို့မရဘူးမြတ်စွာဘုရားရှိရာအကြောင်းတော်ကိုပြန်ပြီးတော့ပြေးလာတာအဲ့ဒါမြတ်စွာဘုရားအကျိုးအကြောင်းမေးတဲ့အခါကျတော့ဒီလိုတွေကြောင့်ပဲဗျာသူ့စိတ်ကိုတိနေတဲ့လူရဲ့ရှေ့မှောက်မှာ तू မနေရဲဘူးဒါပေမဲ့အဲ့ဒီနေရာကိုပြန်သွားမှလည်း तू တရားသူတရားမြတ်ရနိုင်မယ်ဆိုတာကိုမြတ်စွာဘုရားသိမြင်တဲ့အတွက်ကြောင့်အဲ့ဒီနေရာကိုပြန်သွားဖို့တိုက်တွန်းတယ်အဲ့လိုတိုက်တွန်းတဲ့အခါမှာမြတ်စွာဘုရားကဒီဂါထာလေးကိုအဲ့ဒီနေရာမှာနေရဲဖို့အတွက်နီလံပေးတဲ့အနေနဲ့ဟောလိုက်တာ စောစောကကထာလေးနော်ဒါဘုံကအကြောင်းအရာထုတ်ပတ်တိလေးကိုအနှစ်ချုပ်ပြီးတော့ပြောတာနော်ဒုံနိဂဟတလဟုနောယထာကာမနိပါတိနောစိတ်တတဓမ္မထောတာတုစိတ်တန်တန်ဒုက္ခဝဟဒုံနိဂဟတစိတ်ဆိုတာစုံမဖို့ပိုင်နိုင်ဖို့ကိုယ်အလိုတိုင်းဖြစ်စေဖို့အလွန်ခက်တယ်မနိုင်ဖို့မလွယ်ဘူးနော်ဒီစိတ်ကလဟုနောအလွန်မှလည်းပဲမြန်ဆန်တဲ့သဘောရှိတယ်ခုဒီနာတော့ကြဟိုနာခုဒီအကြောင်းရတော့ကြဟိုအကြောင်းရရောက်ချင်ရရောက်တွေ့ချင်တွေ့တယ် ယထာကာမနိပါတိနောစီမရှိကံမရှိဗယံဗရာရောက်ချင်ရရောက်တွေးချင်ရတွေးပြီးတော့ဘယ်သူမှလည်းမြင်နိုင်တာမဟုတ်တဲ့အခါကျတော့လွတ်လွတ်လပ်လပ်ကြီးထင်တိုင်းကျစားတတ်တဲ့ဒီစိတ်ကဟုတ်လားအဲ့ဒီလိုသဘောတဘာဝရှိတဲ့ဒီစိတ်ကိုဆုံးမနိုင်မယ်ဆိုရင်အဲ့ဒါအလွန်ကောင်းတယ်တဲ့စိတ်တတဓမ္မထောတာထုနော်စိတ်တတစိတ်ကိုဓမ္မထောယဉ်ကျေးအောင်ဆုံးမနိုင်ခြင်းဒီတာထုကောင်း၏ဘာဖြစ်လို့တော့စိတ်တန်တန်တန်ဒုက္ခဝဟာ ဆုံးမလို့ယဉ်ကြည်ပြီဆိုရင်အဲ့ဒီစိတ်ကချမ်းသာဒုက္ခကိုပေးမယ်တဲ့အဲ့တော့စောစောကဘုန်းဘုန်းတို့တရားဏိဒံလေးမှာနော်ဒီစိတ်မယဉ်ကြည်ဘူးယဉ်ကြည်တယ်ဆိုတာဘာကို ပြောတာတော့ဆိုတာလေးပြောခဲ့တယ်နော်ဆွဲမဲ့မှုတွေနဲ့မကျေနပ်မှုတွေနဲ့မနာလိုမှုတွေနဲ့ဝန်တိုမှုတွေနဲ့ဒီလိုမျိုးစိတ်ရဲ့အညစ်အကြေးတွေနဲ့ရောထွေးပြီးတော့မဖြစ်နေပြီဆိုရင်ဒါဒီစိတ်ကိုရိုင်းဆိုင်နေကြမ်းထမ်းနေဒီလိုခေါ်ရတယ်အဲ့ဒီလိုအနေအထားမျိုးက ဒီစိတ်ကိုပဲပင်ပန်းစေတယ်ဆင်းရဲစေပူလောင်စေတယ်ဟုတ်လားဒါလက်တွေ့ဘုံဘုံတို့နားလည်လို့ရပါတယ်နော်မမုန်းမှုတွေအားကြီးလာရင်ပူလောင်တာပဲပင်ပန်းတာပဲဆင်းရဲတာဟုတ်လားအဲ့ဒါကိုဘုံဘုံတို့အကောင့်ထဲဖော်မယ်ဆိုရင်ပိုးပြီးတော့ဒါပူလောင်လိမ့်မယ်ဆင်းရဲလိမ့်မယ်ပင်ပန်းလိမ့်မယ်အဲ့လိုပဲမကျေနပ်မှုဖြစ်လာရင်လည်းပဲဒါစိတ်ရဲ့ပူလောင်မှုဆင်းရဲမှုပင်ပန်းမှုပိုးတောင်းထင်ရှားသေးတယ်ကာယကံမှုဝစီကံမှုနော်ပောက်ကွဲတဲ့အဆင့်ရောက်သွားမယ်ဆိုရင်ပိုးပြီးတော့ဒါ ဘုန်းဘုန်းတို့ရဲ့ဘဝဟာပင်ပန်းရလိမ့်မယ်ဆင်းရဲရလိမ့်မယ်ပေါ့နော်ဒါကြောင့်စိတ်ရိုင်းဆိုင်နေဆိုတာဘာလဲပြောခဲ့တယ်နော်လောဘဒေါသမောဟတွေဖြစ်ပြီးဆိုရင်ဒါစိတ်ရိုင်းဆိုင်နေခေါ်ရတယ်အဲ့ဒီစိတ်ရိုင်းပြီးတော့မှသာလေအတွေးတွေအပြောတွေအလုပ်တွေကတဆင့်မဖြစ်တော့တာတော့ရိုင်းသွားတာအဲ့ဒါကိုဘုန်းဘုန်းတို့ကနီးမှန်လမ်းမှဒီစိတ်ကိုလိမ္မာအောင်ယဉ်ကျေးအောင်တနည်းအားဖြင့်အဲ့တော့လောဘဒေါသမောဟဖြစ်เสียအာယုန်နဲ့တွေ့လာတဲ့အခါမှာလောဘဒေါသမောဟမဖြစ်အောင်ဟဲ့ဆိုပြီးတော့သူ့ရဲ့နေရာမှာ နော်ရှင်လွတ်နိုင်မှုတွေအတောဒဆိုတဲ့မေတ္တာတရားတွေနော်တဘာဝတရားရဲ့ပုံမှာမမှန်ကန်ကန်သိမြင်နားလည်မှုလို့ဆိုတဲ့နော်အမောဟပညာတရားတွေဖြစ်အောင်လုပ်နိုင်မယ်ဆိုရင်ဒါစိတ်ကိုဆုံးမတယ်တနည်းအားဖြင့်ဒီစိတ်ကိုယဉ်ကျေးတယ်လို့ပြောရတယ်အဲ့ဒီလိုအနေထားမျိုးကိုဖြစ်အောင်လုပ်နိုင်မယ်ဆိုရင်ဒီစိတ်ဟာဘာလဲတော့ကိုလိုချင်တဲ့ချမ်းသာဒုက္ခကိုပေးမယ်တဲ့လက်တွေ့လေးဘုံဘုံတို့ဟိုကြိုးပမ်းအထုတ်ကြည့်တဲ့နေပေါ့နော်ဒါကြောင့်စိတ်ဆင်းရဲပြီဆိုရင်ဒီပြိုင်တည်းနားလေထားရမှာက ။အော်ငါစိတ်တွေရိုင်းနေပြီဆိုတာကိုနားလဲရမယ်။စိတ်မရိုင်းမဲနဲ့စိတ်ကဆင်းရဲလို့မရဘူးပေါ့နော်။တဘုံတို့နားလဲထားတဲ့ယဉ်ကျေးမှုဆိုတဲ့စကလုံးရဲ့နေပယ်ကျဲပြတ်မှုကိုလည်းတွေးကြည့်တဲ့နဲ့နော်။တာမန်ဖြစ်ဘုံတို့နားလဲထားတဲ့ယဉ်ကျေးမှုဆိုတာကထင်သာမြင်သာရှိတဲ့ကာယကံမှုဝစီကံမှုလောက်ကိုပဲမြင်ကြတာဟုတ်လား။တကယ်တကယ်ယဉ်ကျေးမှုအစစ်ရိုင်းဆိုင်မှုအစစ်ကဘယ်မှာအခြေခံနေတာတော့စိတ်ထဲမှာအခြေခံနေတာ ဟုတ်လားစိတ်ကရိုင်းနေရင်အပေါ်ယံဟန်ဆောင်နေတဲ့ယဉ်ကျေးမှုဟာချမ်းသာကိုပေးနိုင်မှာမဟုတ်ဘူးနော်ဟုတ်လားဒါကြောင့်ကိုယ့်ရဲ့အခြေခံစိတ်ကိုမဖြစ်ဖို့လို့တော့ယဉ်ကျေးအောင်ဆုံးမနိုင်ဖို့လို့တယ်အဲ့ဒါဆိုလို့ရှိရင်ဒါဘုံဘုံတို့လိုချင်တဲ့ချမ်းသာရမယ်ပေါ့အဲ့တော့ဒီနေရာမှာစိတ်ကိုဆုံးမနိုင်ဖို့ဆိုတာလွယ်သလားဆိုတာမလွယ်ဘူးလို့ဒါမြတ်စွာဘုရားအတိလင်းပြောထားတာပဲလေဒုံနိကဟတနှိနှင်းဖို့ဆုံးမဖို့ခက်တယ်လို့ပြောထားတာ ဒါပေမဲ့အဲ့ဒီခက်တဲ့ကိစ္စကိုပဲဘုန်းဘုန်းတို့ကဖြစ်မြအောင်လုပ်နိုင်မယ်ဆိုလို့ရှိရင်ဒါကိုလိုချင်တဲ့အကျိုးရလက်ရမှာပေါ့နော်ခက်လို့မမလုပ်ဘူးဆိုရင်ပို့ပြီးတော့ဆိုးသွားဖို့ပဲရှိဟုတ်လားအဲ့ဒီခက်တာကိုဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်နဲ့ဘုန်းဘုန်းတို့စ조사နိုင်ဖို့လိုတယ်ဘာဖြစ်လို့ဆိုတော့ဒီဟာကိုမလုပ်ဘူးဆိုရင်ကိုလိုချင်တဲ့ချမ်းသာမရနိုင်စိတ်ရဲ့ငြင်းအေးမှုတတ်တာမှုချမ်းသာမှုဘုန်းဘုန်းတို့မရနိုင်ဒါကြောင့်ခက်တော်လည်းပဲဒီဥစ္စာက ဖြစ်အောင်လုံးမရမယ်ဆိုတဲ့ခံယူချက်နဲ့ယုံကြည်မှုနဲ့နားလည်မှုနဲ့ဒါကိုဖြစ်အောင်ဘုန်းဘုန်းတို့ဘာလုပ်ရမလို့စူးစမ်းကြ။ဒါကြောင့်မြတ်စွာဘုရားကအမျော်မြင်ရှိတဲ့လူတွေအမှန်ကန်သိတဲ့လူတွေဉာဏ်ရှိတဲ့လူတွေကကိုယ့်ရဲ့စိတ်ကိုလိမ္မာအောင်ယဉ်ကျေးအောင်ဆုံးမဖို့စူးစမ်းကြတာပဲလို့ဒီလိုဟောထားတာလည်းရှိ။မြတ်စွာဘုရားလက်ထက်ကနော်ပန္တိတတာမဏေဆိုတာကြားဘူးတယ်နော်။ကိုရင်လေး ခုနှစ်သားလေးနဲ့ယဟန္တာဖြစ်တယ်ဆိုကြားဘူးတယ်နော်အဲ့ဒါသူ့ရဲ့ဥပိ္ပဇေဆရာရှင်သာတိပုတ္တရာနဲ့ကိုရင်ဝိပ္ပိမကြသေးပါမကြခင်မှာပဲမြို့ထဲကိုဆွန့်ကန်လိုက်သွားတာလွတ်ဆွန့်ကန်လိုက်သွားတဲ့အခါကျတော့ဒီကျောင်းတော်နဲ့မြို့ရဲ့ကြားထဲမှာလယ်ကွင်းတွေရှိတော့အဲ့ဒီလယ်ကွင်းတွေကိုဖျက်ရတာ哦ဖျက်ရတဲ့အခါကျတော့လယ်ကွင်းတွေထဲမှာလယ်သမားတွေကမြောင်းလေးတွေတွဲပြီးတော့ရေယူကြတာရေသွင်းကြတာဒါကိုမြင်တဲ့အခါကျတော့ကိုရင်ကအလွန်ချမ်းသာတဲ့တထေသားဒါတွေကိုမမြင်ဘူးဘူး အဲ့တော့ရှင်သာရိပုတ္တရာကိုမေးတယ်တဲ့အရှင်ဘုရားဒီရေတွေက စိတ်ရှိသလားလို့မေးတယ်အခုလို့မေးတာတော့ဆိုတော့လိုချင်တဲ့နေရာကိုရေတွေကနော်တွင်တွင်တွင်တွင်နဲ့စီးလာတာနော်ဟိုနားလေးလိုချင်ဟိုနားလေးဆွဲသွားရေကလိုက်သွားတာရေကလှုပ်ရှားပြီးတော့လူသွားတယ်လူလိုချင်တဲ့နေရာကိုရေကရောက်နေတာဆိုတဲ့ခါကျတော့သူ့မှာစိတ်မြန်းရှိသလားဆိုတဲ့အတွေးနဲ့ကလေးတဘာဝမေးတယ်အာကိုရင်ရေမှာစိတ်မရှိပါဘူးဆိုတော့ကိုရင်ဘာတွေးတယ်ထင်တော့ စိတ်မရှိတဲ့ရေကိုတောင်ကိုလိုချင်တယ်လို့လှုပ်လို့ရတယ်ဆိုရင်စိတ်ရှိတဲ့ငါဟာငါရဲ့စိတ်ကိုနော်တမထာတရားဝိပဿနာတရားနဲ့နော်လိမ္မာအောင်ယဉ်ကျေးအောင်ဆုံးမတဲ့နေရာမှာဘာကြောင့်ဖြစ်မြောက်အောင်မလုပ်နိုင်မဲရှိရမှာတော့နော်အဲ့လိုစဉ်းစားတာဒါပါရမီလဲပါလို့နော်အဲ့ဒါနဲ့ဘုံဘုံတို့ရှေ့ဆက်သွားတဲ့အခါကျတော့မြို့အဝင်နော်ဟိုမုတ်ဆိုးတွေလေးသမားတွေဘာလုပ်နေကြတာတွေ့တုံဆိုတော့မြားတံတွေကိုဖြောင်းနေ ။မျက်စိတစ်ဖက်မှိတ်ပြီးတော့ကြည့်။မီးဘေးဘေးမှာမီးဖို့ပြီးတော့ဒီအပူပေးလိုက်ဖြောင်းလိုက်နော်တိုင်လေးတွေစိုက်ထားပြီးတော့ဖြောင်းအောင်လုပ်တာပေါ့နော်။အဲ့တော့ကိုရင်အဲ့ဒါကိုမြင်တဲ့အခါကျတော့မေးပြန်တယ်ရှင်ဗျာတဲ့။ဒီဝါရံလေးတွေမှာရောစိတ်ရှိသလား။ဝါရံလေးတွေမှာလည်းကိုရင်စိတ်ပဲရှိမလို့။အဲ့တော့ကိုရင်ကစဉ်းစားပြန်တယ်စောတော့ဟာလို့စိတ်မရှိတဲ့ဒီဝါရံကိုတောင်ကိုလိုချင်သလိုဖြောင်းယူလို့ရတယ်ဆိုရင်ငါငါစိတ်ကိုဘယ်နဲ့ကြောင့်နော်ဖြောင်းမတ်အောင် ယဉ်ကျေးအောင်အည်သွေးရှိအောင်လှုပ်လို့မရပဲရှိမလို့ငါဖြစ်အောင်လုပ်မယ်အဲ့ဒီလိုတွေးတာအဲ့ဒါနဲ့ဘုန်းဘုလို့ရှေ့ဆက်သွားတဲ့အခါကျတော့မြို့ထဲရောက်သွားပြီမြို့ထဲကျတော့အလုံမျိုးစုံလှုပ်ကြတဲ့အိမ်တွေအကုန်တွေ့ပြီဟုတ်လားအဲ့ဒီမှာဘာတွေ့တော့ဆိုတော့လက်သမားတွေလဲဘိန်းတွေလှုပ်နေကြမြင်ကွင်းကအစုံမြင်ရတာပေါ့နော်အဲ့ဒီလှဲဘိန်းတွေလုံနေတော့လှဲဘိန်းတွေကဘုံတို့တကူတို့ဆိုတာတွေကအကွေးလေးတွေရင်ဆက်မှဝိုင်းကြီးဖြစ်သွားတာ။အိုး အဲ့ဒါကိုဒီမှာစုတို့စောက်တို့ဓာတို့ပဲကုတ်တို့နဲ့ရွှေကြခုတ်ကြထစ်ကြပြုပြင်ကြဖန်တီးကြဒါကိုမြင်တဲ့အခါကျတော့ကိုရင်ကအရှင်ဗျာဒီတစ်သားတွေမှာရောစိတ်ရှိလားဗျာကိုရင်တစ်သားမှာစိတ်ပဲရှိမလို့စဉ်းစားပြန်တယ်သောတော်ကလိုပဲစိတ်မရှိတဲ့အသားကိုတောင်လိုချင်တယ်လို့လှုပ်လို့ရတယ်ဆိုရင်ငါစိတ်ကိုဘယ်နဲ့ကြောင့်ငါဟာတော့သူတော်ကောင်းတရားမှာလိမ္မာကျွမ်းကျင်အောင်အမှန်တရားကိုသိအောင်မလုပ်နိုင်ပဲရှိရမလို့ငါလုံမယ်အဲ့လိုစဉ်းစား အဲ့ဒါစဉ်းစားပြီးတော့ကိုရင်ကဆုံးဖြတ်ချက်ကိုပိုင်ပိုင်နိုင်နိုင်ချတယ်အရှင်ဘုရားတဲ့တပည့်တော်ကြောင်းပြန်တော့မယ်တဲ့နော်သူ့ဖို့နော်ငကျင်းသားလေးနဲ့နော်ဆွန့်ရအောင်လဲဆွန့်ခံခဲ့ပါအောင်လို့ဒီလိုမှာခဲ့တယ်ကိုရင်ကအဲ့ဒါရှင်သာရိပုတ္တရာလည်းခွင့်ပြုတယ်တူတူပြောကြပါစို့ကိုရင်ကအဲ့ဒီအမြင်တွေအခြေခံပြီးတော့သူ့စိတ်ကိုနော်စောစောကပြောခဲ့တဲ့ရိုင်းဆိုင်စေတတ်တဲ့နော်ယာကဒေါသမောဟမာနအိတမစီယစရှိတဲ့နော်ကိလေသာတရားတွေမဝင်အောင်တနည်းအားဖြင့်လိမ္မာအောင်ယဉ်ကျေးအောင် နီးမှလမ်းမှမြတ်စွာဘုရားပေးတဲ့နီးနဲ့ကြိုးစားအထုတ်ရဟန္တာဖြစ်တယ်အဲ့ဒီမှာတကယ်ကိုရင်ပန္တိတာကတကယ်ပညာရှိတဲ့ပုဂ္ဂိုလ်အဲ့ဒီကျမှတကယ်ဖြစ်သွားတယ်ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားစောစောကဘုံတို့ပညာရှိတဲ့ပုဂ္ဂိုလ်ဟာကိုယ်စိတ်ကိုနော်ဆုံးမအောင် ဆုံးမနိုင်အောင်ကြိုးစားကြတယ်ဆိုတဲ့အတိပ္ပယ်ရှိတဲ့ဂါထာကိုမြတ်စွာဘုရားအဲ့ဒီမှာဟောတယ်ဥဒကေညိနယန္တိနိဋ္ဌိကဥတုကာရဓမယန္တိတေဇနံ ဓာရုံဓမယန္တိတစ္ဆကအတ္တနာဓမယန္တိပန္တိတာတဲ့ဒီကဒါလေးလည်းကောင်းဥဒကေညိနယန္တိနိဋ္ဌိကာနိဋ္ဌိကာလေသမားတို့သည်ဥဒကံရေကိုနယန္တိကိုလိုချင်တဲ့နေရာကိုရောက်အောင်ယူကြတယ်တဲ့ရေယူတယ်ဆိုတော့မြောင်းလေးတွေ့ပြီးတော့ယူရတာပေါ့နော်လေသမားတွေကရေကိုကိုလိုတဲ့နေရာကိုယူကြတယ်ဥဒုကာရဓမယန္တိတိဇနံ ဥဒုကာရလေးသမားတို့သည်တေဇနံမြားတံကိုဓမယံတိအပူပေးပြီးဖြောင်းရတယ်မြားတံလေးကဖြောင်းနေမှကိုပြစ်ချင်တဲ့ပြစ်မှတ်ကိုတန်တန်မတ်မတ်မှန်နိုင်မှာ哦မြားတံကဝိဝိုက်နေတယ်ဆိုလို့ရှိရင်ကိုပြစ်ချင်တဲ့ပြစ်မှတ်ကိုမှန်အောင်ပြစ်ဖို့မဖြစ်နိုင်ဘူးအဲ့လိုပဲဘုန်းဘုန်းတို့စိတ်ကလေးကလည်းဖြောင်းနေမှတို့သိတရားရှိတာကို तू ကမှန်မှန်ကန်ကန်သိနိုင်ပြစ်မှတ်ကို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 ဒါပေမဲ့ပြုပြင်ဖန်တီးလိုက်ပြီးဆိုလို့ရှိရင်ပရိဘောကအသုံးဆောင်လည်းဖြစ်နိုင်တယ်စောတော့ကပြောလို့ယင်တွေရဲ့အစိပ်ပိုင်းလည်းဖြစ်နိုင်တယ်နောက်ဆုံးနော်နတ်ယုတ်ထုလည်းဖြစ်နိုင်တယ်ဆင်းတုတော်လည်းဖြစ်နိုင်တယ်ဒီတေတာအရင်တုန်းကဟုတ်လားအဲ့လိုပဲဘုန်းတို့ရဲ့စိတ်ကိုဘုန်းတို့ကနီးမှန်လက်မှစနစ်တကျနော်ပြုပြင်ဖန်တီးနိုင်မယ်ဆိုလို့ရှိရင်မမြုံမနိုင်တဲ့အကျိုးရလက်တွေရနိုင်တယ်ဒါလေးတွေကဒေသနာကိုချဲ့ထွင်ပြီးတော့တွေးဖို့ဘုန်းဘုန်းကပြောတာပါဟုတ်လားဒါမြတ်စွာဘုရားက ကိုရင်တွေးခဲ့တဲ့အတွေးတွေကိုသိတော်မူမြင်တော်မူလို့ဒီဥမာလေးတွေကိုထည့်ပြီးတော့ပြောတာလယ်သမားတွေကရေကိုကိုလိုတဲ့နေရာရောက်အောင်ယူကြတယ်လယ်သမားဆိုတော့ရေကိုရောက်ကိုလိုချင်တဲ့နေရာရောက်အောင်ယူနိုင်တဲ့အစွမ်းရှိရမှာပေါ့နော်လယ်သမားဆိုရင်လည်းမြားတံကိုတော့ဖြောက်အောင်လုပ်နိုင်တဲ့အစွမ်းရှိရမယ်မြားတံမှာဖြောက်အောင်မလုပ်နိုင်တဲ့လယ်သမားဟာဘယ်လိုလုပ်ပြီးတော့မှသူပြည့်ရှင်တဲ့ပြစ်မှတ်ကိုမှောင်အောင်ပြစ်နိုင်တဲ့လယ်သမားဖြစ်မှာမဟုတ်ဘူးနော် အဲ့လိုပဲလက်သမားဆရာဆိုရင်လည်း तू ဖြစ်ချင်တဲ့ပြိဘောကပစ္စည်းဖြစ်အောင်လုပ်နိုင်တဲ့အစွမ်းရှိရမယ်နောက်ရှင်လက်သမားဆရာဟုတ်မှာဖြစ်မှာမဟုတ်ဘူးပေါ့နော်ရေမကိုလိုတဲ့နေရာမယူနိုင်ဘူးဆိုရင်လေသမားမဖြစ်နိုင်ဘူးမြားသမားမဖြောင်းနိုင်ဘူးဆိုရင်လေသမားမဖြစ်နိုင်ဘူးကိုလိုချင်တဲ့ပုံသဏ္ဍာန်မှာဖြစ်အောင်မလုပ်နိုင်ဘူးဆိုရင်လက်သမားမဖြစ်နိုင်ဘူးအဲ့ဒါလိုပဲတဲ့နောက်ဆုံးကြတော့ဗာပြောတော့အတ္တနံဓမယန္တိပန္တိတာတဲ့ဒါကတော့နော်ဒကာဓမ္မတို့ရဲ့စိတ်ထဲမှာစွဲနေတဲ့မြတ်စွာဘုရားရဲ့အဆုံးအမပေါ့နော် အတ္တနံဓမယန္တိပန္တိတာပန္တိတာအမျှော်မြင်ရှိကြတဲ့အကြောင်းအကျိုးသိကြမြင်ကြတဲ့နော်ဘာလို့ရင်ဘာဖြစ်မယ်ဆိုတာကိုနားလည်ကြတဲ့ပညာရှိကြတဲ့ပုံကိုယ်တွေနော်အဲ့လိုပုံကိုယ်တွေကဘာလို့ကြတော့အတ္တနံမိမိကိုယ်ကိုတနည်းအားဖြင့်မိမိစိတ်ကိုဓမယန္တိစောသောကပြောသလိုယဉ်ကျေးအောင်မယိုင်းဆိုင်အောင်ဆုံးမကြတယ်တဲ့ရေကိုကိုလိုတဲ့နေရာမှာမယူနိုင်ရင်လေသမားမဖြစ်နိုင်ဘူး တရားဓမ္မမဖြောင့်နိုင်ဘူးဆိုရင်လေးသမားမဖြစ်နိုင်ဘူးဟုတ်လားအဲ့လိုပဲကိုလိုချင်တဲ့ပုံစံမှာတက်သားကိုဖြစ်အောင်မလုပ်နိုင်ဘူးဆိုရင်ဒါလက်သမားမဖြစ်နိုင်ဘူးနောက်ဆုံးစကားကျတော့ဘယ်လိုပြောမှာတော့ကိုစိတ်ကိုမှမဆုံးမနိုင်ဘူးဆိုရင်ဒီလိုဟာပညာရှိမဖြစ်နိုင်ဘူးဟောဒီလိုမျိုးတွေးရမှာနော်ဒါကြောင့်ဒီကထာလေးတွေကိုဘုန်းဘုန်းတို့ကြည်ချင်းအဖြစ်ကိုစိတ်ကို ဆုံးမတာခက်ခဲတယ်မလွယ်ကူဘူးဆိုတာကိုဘုန်းဘုန်းတို့နော်သိထားတော်လည်းပဲဒီခက်ခဲတဲ့ကိစ္စကို တော့ဖြစ်မြောက်အောင်ဘုံဘုံတို့ကြိုးပမ်းအားထုတ်ဖို့မလိုဘူးလားလိုတယ်နော်အဲ့ဒါကိုဘုံဘုံတို့လုံမသာလင်ကိုလိုချင်တဲ့ချမ်းသာရမှာနော်ခက်တယ်ဆိုပြီးတော့မလုပ်ဘဲပြစ်ထားမယ်ဆိုလို့ရှိရင်စိတ်ကိုလွတ်ထားမယ်ဆိုလို့ရှိရင်ကိုလိုချင်တဲ့ချမ်းသာကရမှာမဟုတ်ဘူးတကယ်တမ်းကလောကမှာခက်ဆုံးကလည်းဒီအလုပ်ပဲလို့ဘုံဘုံကတော့ထင်ပါတယ်ဟုတ်လားအဲ့ဒီခက်တဲ့အလုပ်ကိုမလုပ်ဘူးလွယ်တဲ့အတိုင်းပဲဘုံဘုံတို့ဖြစ်တယ်လို့ပဲနေမယ်ဆိုရင်တော့ဒါကချမ်းသာဖို့အကြောင်းမရှိဘူးအဲကိုစိတ်ကို ဘုံတို့လွတ်ထားဖို့ဆိုတာလွယ်ပါလေဒီတိုင်းပဲထားလိုက်ရုံပဲလေအိဋ္ဌာယုံနဲ့တွေ့ရင်လောဘအနိဋ္ဌာယုံနဲ့တွေ့ရင်ဒေါသဒါကပုံမှန်သွားနေကြလမ်းကြောင်းပေါ့လွယ်လဲလွယ်ပါတယ်ဘာမှခက်ခက်ခက်ခက်ဘုံတို့ကြိုးပမ်းစရာမလိုဘူးအာယုံကောင်းနဲ့တွေ့ရင်ဘုံတို့ကြိုက်မယ်နော်အာယုံရိုးနဲ့တွေ့ရင်ဘုံတို့မိုက်မယ်ပေါ့နော်ဒီလိုသွားတာဒါလွယ်ပါတယ်ဒါပေမဲ့အဲ့ဒီလွယ်တဲ့လမ်းစဉ်ကဘုံဘုံတို့လိုချင်တဲ့ကောင်းကျိုးရလက်ကိုဖြစ်စီမှာမဟုတ်ဘူးဟုတ်လား ဟာအိဋ္ဌာယုံနဲ့ပဲတွေ့တွေ့နေဋ္ဌာယုံပဲတွေ့တွေ့ငါစိတ်ကိုမရိုင်းစေရဘူးအမှန်သိမှုဉာဏ်ပညာကိုပဲဖြစ်ထွန်းစေရမယ်။နမေတ္တာတရားကိုပဲဖြစ်ထွန်းစေရမယ်။တိခံမှုခွင့်လွှတ်မှုကိုပဲဖြစ်ဖြစ်ထွန်းစေရမယ်လို့အဲ့လိုကိုယ်စိတ်ကိုမကောင်းတဲ့ဘက်ကိုမရောက်စေဘဲနဲ့ကောင်းတဲ့ဘက်ကိုရောက်အောင်ဘုံဘုံတို့ဆုံးမရတဲ့အလုပ်ဆိုတာလွယ်မလားမလွယ်ဘူး။စိတ်ဆိုတာနေရရှိတဲ့သဘောကိုအိုးစောစောကရေလိုပဲသူကဟုတ်လား။ကိုလိုတဲ့နေရာရောက်အောင်လုပ်ဖို့ဆိုတာ အားဆိုင်ရတယ်။ဒီတိုင်းပြစ်ထားမယ်ဆိုရင်တော့ရေကသူ့အတူနေရ နော်အပေါက်ရှာပြီးတော့စီးသွားမှာပဲလေဟုတ်လားဒါကြောင့်ခက်တယ်ဆိုပြီးတော့ဘုန်းဘုန်းတို့မလုပ်ရင်လိုလားတောင့်တတဲ့ကောင်းကျိုးဟာပြည့်စုံမှာမဟုတ်ဘူးဟုတ်လားအဲအဲ့ဒီခက်တဲ့ကိစ္စကိုပဲငါဖြစ်မြအောင်လုပ်မယ်ဆိုလို့ရှိရင်ဘာလို့ကိုလိုချင်တဲ့ကောင်းကျိုးချမ်းသာကိုရမယ်ပေါ့ဒါကြောင့်မြတ်စွာဘုရားလေသမားတွေဟာရေကိုယူကြတယ်လေသမားတွေဟာမြားကိုဖြောင်းကြတယ်လက်သမားတွေဟာတက်သားကိုလိုချင်တဲ့ပုံစံဖြစ်အောင်ဗန်တီးလောက်ကန်ကြတယ်အဲ့ဒါလိုပဲအမျှော်မြင်ရှိတဲ့ဉာဏ်ရှိတဲ့အကြောင်းအကျိုးသိကြမြင်ကြတဲ့ ပညာရှိတယ်လို့ဆိုတဲ့ပုံကိုယ်တွေဟာအရေးကြီးတဲ့အလုပ်လို့ဆိုတဲ့ကိုယ်စိတ် ကိုစုံမတဲ့အလုပ်ကိုကြိုးစားကြတယ်တဲ့ဟုတ်လားအဲ့တော့အဲ့လိုဆိုရင်ဘုံဘုံတို့ကိုယ်စိတ်ကိုဘယ်လိုစုံမမတော့ဩဒါကအရေးပါတဲ့မိကုံဖြစ်သွားပြီနော်ကိုယ်စိတ်ကိုဘုံဘုံတို့လိမ္မာအောင်ယဉ်ကျေးအောင်ဘယ်လိုစုံမမတော့ဒါကိုယ်စိတ်ကိုဘယ်လိုစုံမမလဲဆိုတဲ့မိကုံရဲ့အဖြစ်လူရင်းတူရှင်လေးဘုံဘုံတို့ တာနုတာမဏိကိုအကြောင်းပြုပြီးတော့ဟောထားတဲ့ဂါထာတော်မှာတွေ့ရတယ်အဲဒီကနေ့ညဘုံဘုံကအဲ့ဒီဂါထာလေး၃ပုဒ်ကိုခုနှစ်ပုဒ်ရှိပြီနော်ပြောတာဂါထာလေး၃ပုဒ်ကိုဆက်ဆက်ပြီးတော့ဘုံဘုံကပြောနေတာဟုတ်လားအစီအစဉ်လေးချပြီးတော့ပြောနေအဲ့ဒီတာနုတာမဏိကိုအကြောင်းပြုပြီးတော့ဟောတဲ့ဂါထာလေးကိုရင်တာနုလူထွက်ခြင်းလို့အရင်ဘဝကဘီလူမတော်အရင်ဘဝအမေတော်ခဲ့တဲ့ဘီလူမကဒီကိုရင်ရှိနေတော့သူက သူ့ဘလူးလောကနတ်လောကမှာသူကမျက်နာပွင့်တော့ကိုရင်ကိုမထွက်စေချင်ဘူးအရင်ဘဝသူ့သားကိုရင်ကအဲ့ဒါနဲ့ဒီဘလူးမကဝင်ပူးပြီးတော့နော်တကယ်လို့သာထွက်မယ်ဆိုလို့ရှိရင်ဘလို့မှငါလက်ကမလွတ်เสียအောင်ငါမဖြစ်ဖြစ်အောင်နှိပ်စက်မယ်ဆိုပြီးတော့ကိုရင်ကိုဝင်ပူးပြီးတော့ဟုတ်လားအဲ့ဒီအကြောင်းအရာမြတ်စွာဘုရားလက်ထက်ကဖြစ်ခဲ့တာရှိတယ်နောက်တော့ကိုရင်သာနုကလူမထွက်ပါဘူးနောက်တော့သူကတရားဟောကောင်းနေနောက်ဆုံးရဟန္တာဖြစ်တယ် အဲ့ဒီကိုရင်တာနုကိုကြောင်းပြူတာမြတ်စွာဘုရားဟောတဲ့ဂါထာအလွန်ထင်ရှားတယ်အလွန်လည်းကောင်းတယ်အဲ့ဒီဂါထာလေးကိုဘုန်းဘုန်းတို့အလွန်တရာမှအတိပ္ပယ်ပြည့်ဝတဲ့အတွက်ကြောင့်ဩစိတ်ကိုရှုံးမဖို့အတွက်အတူဆုံးနီလန်းပေးထားတဲ့အတွက်ကြောင့်စိတ်ထဲမှာဩမှတ်မှတ်သားသားလေးဖြစ်အောင်နာစီခြင်းတော့နော်။ပါပြောထားတော့ဆိုတော့ဣဒံပုရိစိတ်တမစာရိစာရိကံယေနိစကံယထာကမယထာဒုက္ခံ တတိဇာဟာနေကနိတာမိယောနိတောဟဋ္ဌိပပိဏဝေယအင်ကုတကဟောတဲ့ဂါထာကြီးဂါထာဆိုရတာတော့နည်းနည်းခက်တယ်ဣဒံပုရိစိတ်တမစာရိစာရိကံယေနိစကံယထကာမယထဒုက္ခဒီကြတော့စိတ်ရဲ့သဘောလေးကိုမြတ်စွာဘုရားဘယ်လိုပြောတော့ပုရိရှိခါကာလ၌ဣဒံစိတ်တံဤစိတ်သည်ဆိုလိုတာရှေးတုန်းကစပြီးတော့ခုချိန်ထိတိုင်အောင်တတ္တဝါတွေရဲ့စိတ်ဘုသူစိတ်ဘဝစိတ်လို့မကန့်တတ်ဘူးစိတ်မှန်သမျှပေါ့ဗျာဟုတ်လား စိတ်တည်းရဲ့သဘောဘလို့ရှိတော့နဲ့ဟိုရှိတုန်းကစပြီးဒီကနေ့တိုင်အောင်ဣဒံစိတ်တံဤစိတ်တည်ယထကာမယေနိစကံယထကာမယထာဒုက္ခံယေနိစကံအလိုရှိတိုင်းယထကာမအလိုရှိရာယထာဒုက္ခံကောင်းနိုးရာရာ စာရိကံလှဲ့လေခြင်းကိုအစရိန်လှဲ့လေခဲ့ဘူးလားလေပြီတဲ့ဒါကဓမ္မတို့ဘုန်းတို့ရဲ့စိတ်ကဟိုးဘဝတန်တရားကာလတလျှောက်ဒီကနေ့တိုင်အောင်သူဟာထင်သလို ကျက်စားလာခဲ့တယ်အာယုန်တွေရဲ့ပုံမှာထင်သလိုကျက်စားလာခဲ့တယ်အဲ့လိုထင်သလိုကျက်စားလာတယ်ဆိုတာကိုမြတ်စွာဘုရားဘယ်လိုလေးပုံဖော်ပြတော့အဲ့ဒါလေးကိုဘုံဘုံကအလွန်ပြောခြင်းရေနိစ္စကံယထာကမယထာဒုက္ခံစကလုံးလေး၃လုံးသုံးရေနိစ္စကံအလိုရှိတိုင်းယထာကမအလိုရှိရာယထာဒုက္ခံကောင်းလို့ရာရာအဲ့ဒါကိုဘုံဘုံစိတ်ထဲမှာဘလို့နားလေသွားတော့ဘလို့တွေးမိတော့ဆိုတော့အော်စိတ်ဆိုတာနော်ကောင်းလို့ရာရာ तू ကောင်းမယ်ထင်တဲ့အာယုန်တွေပေါ်မှာကျက်စားတာဟုတ်လား ယထာဒုက္ခံကောင်းလို့ရရအဲ့ဒီသူကောင်းတယ်ထင်တဲ့အာယုံပေါ်မှာသူကောင်းတယ်ထင်တဲ့အာယုံပေါ်ကျက်စားတဲ့အခါမှာလည်းပဲအဲ့ဒီကောင်းတယ်ဆိုတာတဲ့ကိုမှသူကဘာထပ်ပြီးတော့ရွေးချယ်လာတော့ဆိုတော့နော်ကောင်းတယ်ဆိုတာတဲ့ကမှသူကြိုက်တာကိုထပ်ရွေးတယ်ဟုတ်လားနော်ကောင်းနိုင်တဲ့ဖုံဖုံတော့ကြိုက်တာမဟုတ်ဘူးလေဟုတ်လားစတော့ကောင်းမယ်ထင်တာကိုရွေးပြီးတော့ကျက်စားတယ်အဲ့ဒီကောင်းမယ်ထင်တာတွေကမှကိုစိတ်ကြိုက်ကိုကြိုက်တာထပ်ပြီးတော့ရွေးတယ်ပေါ့ အဲ့ဒီကြိုက်တာကိုတွေ့ပြီဆိုရင်တော့ရေနှိမ့်စကံအလိုရှိတိုင်းတဲ့အလိုရှိတိုင်းဆိုတာကတော့အတိုင်းအဆမရှိတော့ဘူးပေါ့နော်ဒီတဲပဲ तू ကတဝဲလေလေနဲ့မထွက်နိုင်မင်းနဲ့စစ်စားနေတော့တာစိတ်ရဲ့သဘောလေးကိုဘုံဘုံကမြတ်စွာဘုရားပြောပြတဲ့စကလုံးလေးတွေကိုကိုတွေးမိတာလေးတွေကိုပြောပြတာဟုတ်လားကောင်းတယ်ထင်တာတွေကမှကြိုက်တာကြိုက်တာကိုတွေးပြီဆိုရင်တော့ကြိုက်တဲ့လောက် तू ကသွားတယ်ဆိုတဲ့သဘောစိတ်ရဲ့သဘောနော် အဲ့ဒါရှေးကာလကစပြီးတော့ဒီကနေ့တိုင်အောင်ဒီစိတ်ဟာဒီပုံစံနဲ့သူထင်းသလိုကျက်စားလာခဲ့တာပေါ့နော်အထင်ရင်ကိုမရှိဗယံပရာဒီလိုလာခဲ့တာပေါ့အဲ့ဒါကိုမြတ်စွာဘုရားဘလို့ဥမာပေးတော့အင်ကုတကဟောတဲ့ချုံးကင်သောဆင်တိန်သည်ဟဋ္ဌိပဗိနအမှုံရသောဆင်ကိုနေကနာတိဝိယနှိတ်ကိုဆုံးမတကဲ့သို့ဣဇာယနေ့အဟံငါသည်တန်စိတ်တန်ထိုဖြစ်ခြင်းတိုင်းဖြစ်နေတဲ့ဒီစိတ်ကိုထိုစိတ်ကို ယောနိသောယောနိသောမရတိကာရလို့ဆိုတဲ့တင့်တယ်လျှောက်ပတ်မှန်ကန်စွာတွေးတောဆင်ခြင်နိုင်ရင်လို့ဆိုတဲ့ယောနိသောမရတိကာရဖြင့်နေကနိတာမိနှိတ်ကွတ်ပေအံဆုံးမပေအံတဲ့ဒီကြတော့သူကနှိတ်ကွတ်တယ်ဆိုတဲ့စကားကိုသုံးတယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားဘယ်လိုဥမာပေးတော့ချုံးကင်ထားတဲ့ဆင်တိန်ဟာအမှုံရစ်တဲ့ဆင်ကိုဆုံးမတယ်လို့နှိတ်ကွတ်တယ်လို့တဲ့ဟုတ်လား စင်ကိုဘုန်းဘုန်းတို့စုံမတဲ့နေရာမှာစင်ကိုနိုင်အောင်ကိုင်းတဲ့နေရာမှာလက်ချီဗလာတက်တက်နဲ့သွားပြီးတော့ကိုင်းလို့မရဘာပါရမလို့ချွန်းပါရမယ်နော်အဲ့လိုပဲဘုန်းဘုန်းတို့ရဲ့စိတ်ကိုဘုန်းဘုန်းတို့ကိုင်းတွယ်တဲ့နေရာမှာဘာမှဘုန်းဘုန်းတို့အသိဉာဏ်ပညာမရှိဘဲနဲ့ကိုယ်စိတ်ကိုလိမ္မာခြင်းလိမ္မာစေခြင်းနဲ့ယဉ်ကျေးစေခြင်းနဲ့ဆိုတဲ့ဆန္ဒတစ်ခုလောက်နဲ့ဘုန်းဘုန်းတို့ဆုံးမလို့မရဘူးအမှုန်ရစ်တဲ့စင်ကိုဆုံးမပဲဆိုရင်ချွန်းဆိုတဲ့လက်နဲ့ရှိဖို့လိုတယ်လို့ နော်ဒီစိတ်ကိုဘုန်းဘုန်းတို့ဆုံးမမယ်ဆိုလို့ရှိရင်လည်းပဲလက်နဲ့လိုတယ်ပေါ့နော်အဲ့ဒီလက်နဲ့ကိုဒီနာမှာမြတ်စွာဘုရားဗာပြောဆိုယောနိတော်လို့ပြောတယ်ယောနိတော်ဆိုတာယောနိတော်မနတိကာလကိုပြောတာနော်ယောနိတော်မနတိကာလဆိုတာနော်လမ်းကြောင်းမှန်မှန်တွေးတဲ့သဘောပေါ့လမ်းကြောင်းမှန်မှန်တွေးတာနော်သူစဉ်စဉ်းစားတာဆင်ခြင်တာတွေးတော့တာလမ်းကြောင်းမှန်တယ်မှန်တဲ့အတိုင်းသူတွေးတော့တတ်တယ်ဆင်ခြင်တတ်တယ်နှလုံးသွင်းတတ်တယ်အဲ့ဒါကိုပါခေါ်တော့ယောနိတော်မနတိကာလ အဲ့ဒီယောနိတော်မနတိကာရဖြင့်ဘုန်းဘုန်းတို့ရဲ့စိတ်ကိုဘာလို့ရမလို့ဆုံးမရပြီတဲ့အလွန်ကောင်းတော့ဒီကထာလေးဟုတ်လားတတန်တရားလုံးဖြစ်ချင်တိုင်းဖြစ်လာတဲ့နှကောင်းတယ်ထင်တာတွေကမှကြိုက်တာကြိုက်တာကိုတွေ့ရင်ကြိုက်သလောက်နောက်မဆုတ်တန်းကျင်လေကျက်စားလာခဲ့တဲ့ဘုန်းဘုန်းတို့ရဲ့စိတ်ဟုတ်လားအဲ့ဒီစိတ်ကိုဒီကနေ့ကစပြီးတော့ချွန်းကင်တဲ့စင်တွေကအမှုန်ရစ်တဲ့စင်ကိုနှိပ်ကွတ်တယ်လို့နော်ယောနိတော်မနတိကာရဆိုတဲ့ပညာတရားနဲ့ငါရဲ့စိတ်ကိုနှိပ်ကွတ်မယ်ဆုံးမမယ်လို့ဒီလိုအဓိပ္ပာယ်ရတယ် ဟုတ်လားအဲ့ဆိုရင်ဘုံဘုံတို့အဖြေတွေ့ပြီနော်ဒီစိတ်ကိုဘုံဘုံတို့ဘာနဲ့ဆုံးမမလဲဆိုတဲ့မေခွန်းရဲ့အဖြေအတွေ့နော်ယောနိသောမနတိကာရဟုတ်လားယောနိသောမနတိကာရဒီကိုယ့်ရဲ့စိတ်ကိုဆုံးမတဲ့နေရာမှာမဖြစ်မနေလိုအပ်တဲ့လက်နက်ပဲဟုတ်လားအဲ့ဒါမပါရင်ဘုံဘုံတို့ရဲ့စိတ်ကိုဆုံးမလို့မရအောင်အဲ့လိုဆိုလို့ရှိရင်ယောနိသောမနတိကာရရဲ့အကြောင်းကိုဘုံဘုံတို့ဟိုချစ်ချစ်ပြက်ပြက်နားလည်ဖို့လိုမှာပေါ့နော်ဒါဘုံဘုံတို့ယောနိသောမနတိကာရ ရဲ့တဘာဝကိုအကျဉ်းမြင်လေးယောနိတော်မနတိကာရ၅မျိုးရှိတယ်ဆိုတာကိုနော်ပြောခြင်းအဖြစ်ယောနိတော်မနတိကာရရဲ့အကြောင်းကိုနည်းနည်းလေးလေ့လာကြည့်မယ်ပေါ့နော်ယောနိတော်မနတိကာရအကျဉ်းမြင်အဖြစ်၅မျိုးရှိသူကအထိပ္ပယ်ကအကျယ်ကြီးတကယ်တမ်းကတော့ပညာနဲ့ရှင်ပြီးတော့ဖြစ်နေတဲ့မြင့်မြတ်တဲ့တဘာဝဟုတ်လားဒါပေမဲ့အဲ့ဒါကိုဘုန်းဘုန်းတို့အနှစ်ချုပ်ပြီးတော့နော်ယောနိတော်မနတိကာရကိုနားလည်အောင်ကြိုးစားမယ်ဆိုလို့ရှိရင်၅မျိုး၅ပိုင်းပိုင်းပြီးတော့ဘုန်းဘုန်းတို့နားလည်ကြည့်ရမယ် အဲ့ဒါအခြေခံကြတဲ့ယောနိသောမနတိကာရတစ်မျိုးအစစ်မြင့်တဲ့ယောနိသောမနတိကာရ၄မျိုးဆိုပြီးတော့ယောနိသောမနတိကာရအကြောင်းကိုဘုံဘုံတို့နားလည်ကြည့်မယ်နော်အခြေခံကြတဲ့ယောနိသောမနတိကာရဆိုတာဘာပြောတာလဲဆိုတော့ကံကံရဲ့အကျိုးကိုမှန်မှန်ကန်ကန်စဉ်းစားနိုင်တာတွေးတောနိုင်တာဆင်ခြင်နိုင်တာဟုတ်လားကံကံရဲ့အကျိုးဒါဗုဒ္ဓဘာသာတွေအနေနဲ့အခြေခံကြကြနားလည်ထားကြပြီးသားနော်ကံဆိုတာဘာကိုပြောတာတော့စေတနာကိုပြောတာနော်ကိုယ့်ရဲ့အတွင်းတန်တာမှာ ကာယကမှုဝစီကမှုမနောကမှုဆိုတဲ့အမှုကိစ္စတွေဖြစ်ဖို့အတွက်တိုက်တွန်းနှိုးဆော်နေတဲ့သဘောတိုက်တွန်းနှိုးဆော်တဲ့သဘောပဲစေနာဆိုတာသူ့ရဲ့တိုက်တွန်းနှိုးဆော်မှုနဲ့ဘုံဘုံတို့ကာယကမှုဝစီကမှုမနောကမှုအလုပ်တွေအပြောတွေအတွေးတွေဆိုတာအထမြောက်သွားတာဒါကြောင့်သူ့ကိုမြတ်စွာဘုရားကံလို့သတ်မှတ်အကျိုးပေးတာသူကအကျိုးပေးတာဟုတ်လားအဲ့ဒီကံကအကြံဉာဏ်ဖြင့်ကောင်းတဲ့ကံရယ်ဆိုးတဲ့ကံကောင်းတဲ့ကံကကောင်းကျိုးချမ်းသာကိုဖြစ်စေတဲ့ဆိုးတဲ့ကံက နော်ဆင်းရဲဒုက္ခကိုဖြစ်စေတယ်ဒါက तू ကဘယ်သူမှအဲ့လိုဖြစ်အောင်လှုပ်ထားတာမဟုတ်ဘူးသူ့ရဲ့တဘာဝနိယာမအတိုင်း तू ကအဲ့တိုင်းသွားနေတာဟုတ်လားအဲ့ဒီအမှန်တဘာဝကိုဘုံဘုံတော့ဘာလုပ်ရမလို့စဉ်းစားရမယ်ဆင်ခြင်ရအဲ့ဒါကိုစဉ်းစားမယ်ဆင်ခြင်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ကိုဆုံးမပြီးသားဖြစ်တယ်နော်အကုသိုလ်ဖြစ်เสียအခြေအနေတွေနဲ့ကြုံလာပြီဆိုလို့ရှိရင်ဘုံဘုံတို့ဒီအခြေခံကြတဲ့ယောနိတောမနတိကာရကိုလက်ကင်ထားရမယ် ကိုပြုထားတဲ့ကံတရားအတိုင်းဖြစ်နေကြတာလို့ဆင်ញင်ဘုံဘုံတို့မှာမကျေနပ်တဲ့စိတ်တွေလျော့နေသွားနိုင်လက်ခံနိုင်မှုတွေမြင့်လာတာပေါ့နော်ဒေချာစဉ်းစားနော်တတ္တဝါတိုင်းတတ္တဝါတိုင်းဟာကိုပြုထားတဲ့အမှုအတိုင်းကိုစေတနာနဲ့တန်တဲ့အကျိုးရလဒ်ကိုရရှိနေကြတာလို့ဘုံဘုံတို့ဆင်ញင်ရင်ဘာလျော့နေသွားမလို့မကျေနပ်မှုလျော့နေတယ်ဒါတစ်ချက်နော်နောက်တစ်ခုကိုပြုတဲ့အတိုင်းကိုစေတနာအတိုင်းဆက်ပြီးတော့ဘုံဘုံတို့ရရှိကြရမှာခံစားကြရမှာသိမ့်ပိုက်ကြရမှာလို့ အနာဂတ်ပေါ့နော်အနာဂတ်ကိုဘုံဘုံတို့ဘာတော့ကမ္မအမြင်နဲ့ဘုံဘုံတို့တွေးကြည့်တာပေါ့အဲ့လိုတွေးကြည့်ရင်ဘာဖြစ်မလို့ဆိုတော့တတိထားမှုတွေထိတ်လန့်မှုတန်ဝေကတွေအများကြီးဖြစ်နိုင်တယ်ငါမကောင်းတာလုပ်လို့တော့မဖြစ်ဘူးမကောင်းတဲ့စိတ်မွေးလို့တော့မဖြစ်ဘူးဟောထိတ်လန့်မှုရှိရနော်ငါကောင်းတာလုပ်မှဖြစ်မယ်တွန်းအားလည်းအများကြီးဖြစ်တယ်တတိထားမှဖြစ်မယ်ဟောစဉ်းစားနော်ဒီချက်လေးနှစ်ချက်ဘုံဘုံစဉ်းစားမိတယ်ပေါ့ဟုတ်လား တတဝတိုင်းတတဝတိုင်းဟာကိုပြုထားတဲ့အမှုအတိုင်းကိုစိတ်စေနာနဲ့တန်တဲ့အကျိုးရလက်ကိုရရှိနေကြတာလို့စဉ်းစားရင်ဘာဖြစ်မလို့မကျေနပ်မှုနဲ့ပဲပေါ့ဟုတ်လားအနာဂတ်ကိုလှမ်းမျှော်မှန်းပြီးတော့အော်ကိုပြုတဲ့အတိုင်းဖြစ်ကြမှာကိုစိတ်နဲ့တန်တဲ့အကျိုးရလက်ကိုရရှိကြမှာကိုစေတနာရဲ့အကျိုးရလက်ကိုကိုရိတ်သိမ်းကြရမှာဟောကိုစိုက်ထားတဲ့မျိုးစေ့အတိုင်းအပင်ပေါက်ပြီးတော့ဒါရရှိကြမှာဒီသဘောပေါ့နော်အဲ့ဒါကိုစဉ်းစားရင်ဖုန်းတို့ဘာဖြစ်မလို့တတိအားကြီးလာပဲနော်မကောင်းတာကိုကြောက်မယ်ကောင်းတာကို ဘုံဘုံတို့ပို့ပြီးတော့ရဲရင့်လာမယ်ပေါ့ဒီသဘောလေးတွေဟုတ်လားဒါပါလေကိုယ်စိတ်ကိုဆုံးမတဲ့နေရာမှာမဖြစ်မနေမရှိမဖြစ်လိုအပ်တဲ့အခြေခံကြတဲ့ယောနိတော်မလည်းဒီကားပဲနော်အရာရာကိုဘုံဘုံတို့ဒီအမြင်နဲ့ချင်းကပ်နိုင်ရင်အလွန်ကောင်းမယ်ဟုတ်လားနေ့စဉ်ကိုယ်စိတ်ထဲမှာ မကောင်းတာဖြစ်ရဲမှာမဟုတ်ဘူးနော်အဲ့လိုဆိုလို့ရှိရင်ဒီအမြင်လေးရှိနေမယ်ဆိုရင်ဟုတ်လားအော်ငါစိတ်ထဲမှာဖြစ်နေတဲ့ဒီစေတနာကလည်း तू အမြဲတမ်းလို့ဖြစ်နေတာလေကောင်းမကောင်းတာကိုယ်ရသွားတာအိုးဟုတ်လားအဲ့ဒါကိုကိုက အော်ကိုယ်စေနာနဲ့တန်တဲ့အကျိုးရလဒ်ကိုရမှာကောင်းတဲ့စေနာကောင်းကောင်းတာတွေဖန်တီးမှာမကောင်းတဲ့စေနာမကောင်းတာတွေဖန်တီးမှာလို့ဒီတတိကလေးရှိနေတယ်ဒီအတိလေးရှိနေတယ်ဆိုရင်ဘုန်းဘုန်းတို့ကစိတ်ဥမာကိုမွေရဲဖို့မလွယ်တော့ဘူးသဘောပေါက်လားဘုန်းပြောတာဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်ကိုစုံမတဲ့နေရာမှာဒီကံကံရဲ့အကျိုးကိုတနည်းအားဖြင့်စေတနာရဲ့စွန့်ရည်တတ္တိစေတနာနဲ့နောက်ဖြစ်လာမဲ့ဝိပါကအကျိုးပေးတွေဒါတွေကိုဘုန်းဘုန်းတို့အကြောင်းအကျိုးဆက်ဆက်ပြီးတော့နော်နားလည်တတ်မယ်ရှင်တွေးတတ်မယ်ဟုတ်လား အဲ့ဒီနားလည်မှုရှင်တွေးမှုကိုလည်းပဲဘုံဘုံတို့လေ့ကျင့်မယ်အော်ဒီဥစ္စာကိုမပြတ်မပြတ်နှလုံးသွင်းမယ်ဆိုလို့ရှိရင်ဒါဘာဘာလုပ်နေရရောက်တော့ကိုယ်စိတ်ကိုစုံမနေရရောက်တယ်နော်အချမ်းသာအကုသိုလ်တွေဟာအဲ့ဒီကံကံရဲ့ကျိုးကိုစဉ်းစားတာနဲ့ကိုပဲဘုံဘုံတို့ဖယ်ဖြစ်ပြနိုင်လိမ့်မယ်လို့ဘုံဘုံစိတ်ထဲမှာအဲ့ဒါလိုယုံကြည်တယ်ပေါ့ဟုတ်လားစဉ်းစားကြည့်ဒါလက်တွေ့လဲစဉ်းစားကြည့်လိုက်အော်ငါစိတ်ကောင်းနှလုံးကောင်းမွေးဖို့လိုတယ်စိတ်ကောင်းနှလုံးကောင်းငါမမွေးရင်ငါပဲဆင်းရဲရမှာဒီသဘောလေးပေါ့နော်ဒါကြောင့်မလို့ ကံကံရဲ့ကျိုးကိုစဉ်းစားဆင်ခြင်ခြင်းဆိုတာဘာလို့နံပါတ်1အခြေခံအကြဆုံးလမ်းကြောင်းမှန်မှန်တွေးတောဆင်ခြင်တာဟုတ်လားအဲ့ဒါကိုဘုံဘုံတို့ကျွမ်းကျင်အောင်လေ့ကျင့်ရမယ်ဟုတ်လားလေ့ကျင့်ပြီးရင်လည်းပဲဘာလို့ဖို့လို့တော့အသုံးချရမယ်ပေါ့နော်ဘလို့အခြေအနေနဲ့ပဲကြုံကြုံဒီစဉ်းစားဆင်ခြင်မှုလေးနဲ့ကိုယ့်ရဲ့စိတ်စေတနာကိုယ့်စိတ်ရဲ့အရည်အသွေးကိုနှိမ့်ချမသွားအောင်ဘာလို့ရမလို့ထိမ့်သိမ့်ရမယ်ပေါ့ဟုတ်လားဒါစီပင်လည်းဘာလို့နေတာလဲကိုယ့်စိတ်ကိုစုံမတယ်ဟုတ်လားဒါကြောင့်ဒီအချက်ကိုကြည်ကြည်ပြန့်ပြန့် ဆက်ပြီးတော့လည်းဘုံဘုံကတွေးကြည့်စေခြင်းပါတယ်ဟုတ်လားတတ္တဝါတိုင်းတတ္တဝါတိုင်းဟာကိုပြုထားတဲ့အမှုနဲ့တန်တာကိုရရှိနေကြတာကိုပြုထားတဲ့အမှုနဲ့တန်တာကိုရရှိကြအောင်မှာဘုံတို့ဥပိ္ပခာတရားကိုပြောတဲ့နေရာမှာဟင်ဘယ်လိုပြောတုံးတခါကြီးကံကံရဲ့ကျိုးကိုစဉ်းစားပြီးတော့ပြောတာနော်ဟုတ်တယ်မဟုတ်လားမြင့်မြတ်သောလေးလျူရှုမှုတတ္တဝါတိုင်းတတ္တဝါတိုင်းဟာအကုန်လုံးဟာတကယ်တကယ်ကြတော့ဘယ်လိုတုံးဒီကံကျိုးဆွဲတဲ့အတိုင်း ကနေကြရတာပဲဟုတ်လားဒီအကျိုးရလက်ကိုဘုံဘုံတို့ဘလို့မှရှောင်လို့မရဒါကိုလက်တွေ့ကြကြစိတ်ထဲကထဲထဲဝင်ဝင်နားလည်ထားဖို့လိုတယ်ဟုတ်လားကိုယ့်ရဲ့ရုပ်ရည်ကိုယ့်ရဲ့ပိုင်ဆိုင်မှုကိုယ့်ရဲ့အရည်အသွေးကိုယ့်ရဲ့စိတ်နေသူအကုန်လုံးကဘုံဘုံတို့တစ်ချိန်ကပြုတ်ခဲ့တဲ့အမှုတွေရဲ့အကျိုးရလက်တွေပဲအခုလည်းပဲဘုံဘုံတို့ကအမှုတွေကိုမပြုတ်ဘဲနဲ့ရက်တက်နေတာမဟုတ်ဘူးနော်စေတနာတွေကာယကံမှုဝစီကံမှုနောကံမှုတွေဆက်လက်ပြီးတော့ကံတွေဘာလို့နော်ထုတ်လုပ်နေတယ်အဲ့တော့အကျိုးရလက်တွေကလည်းရှစ်ဆက်ပြီးတော့ပေါ့မှာပဲလေဟုတ်လား အဲ့ဒီတော့ဘုံဘုံတို့ကမ္မဝါဒအမြင်ကနေပြီးတော့ဘုံဘုံတို့နော်စဉ်းစားတွေးတောဆင်ခြင်နိုင်မယ်ဆိုလို့ရှိရင်အများကြီးကိုယ့်ရဲ့စိတ်ဟာမဖြစ်သွားနိုင်နော်ရင့်ကျက်သွားနိုင်တယ်ယဉ်ကျေးလိမ်မာသွားနိုင်တယ်ရိုင်းဆိုင်တာတွေလျှော့သွားနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ဒါလေးကိုဘုံဘုံနည်းနည်းလေးဦးစားပေးပြီးတော့ပြောတယ်ဟုတ်လားဆင်ရိုင်းကိုစုံမဖို့ဆိုလို့ရှိရင်ချွန်းလို့တယ်ကိုယ့်ရဲ့စိတ်ကိုစုံမဖို့ဆိုရင်လည်းယောနိတော်မနတိကာရလို့တယ်အဲ့ဒီယောနိတော်မနတိကာရကြောင့်ပြောတာနော်ခုဟုတ်လားယောနိတော်မနတိကာရဘယ်နှမျိုးလဲ၅မျိုး အခုကအခြေခံအကြဆုံးကံကံရဲ့အကျိုးဒီနေရာဖြင့်စေတနာနဲ့သူ့ရဲ့စွမ်းရည်တတိဒီတဘာဝဟုတ်လားဒါကိုဘုံဘုံတို့စဉ်းစားဖို့နောက်ဒုတိယနော်အစင်မြင့်ယောနိသောမနတိကာရ၄မျိုးဆက်သွားကြည့်မယ်နော်အစင်မြင့်ယောနိသောမနတိကာရ၄မျိုးကိုဘုံဘုံတို့အကျဉ်းမြင့်ဘလို့မှတ်မလို့ဆိုတော့အနေစာဒုက္ခအနတ္တအတုပလို့ဒီလေးလုံးကိုအရင်မှတ်ဟုတ်လားအနေစာဒုက္ခအနတ္တအတုပကြာပူပိသားစကလုံးတွေပါဟုတ်လား ကြားဘူးတာမှနည်းနည်းမဟုတ်ဘူးရင်းရင်းနှီးနှီးကိုကြားဘူးထားတယ်နော်အဲ့တော့အနိစ္စဆိုတာဘာပြောတာတော့မတီးမြဲတဲ့သဘောဘာပဲဖြစ်လာဖြစ်လာဘုံဘုံတို့စုပ်ကင်ထားလို့မရဘူးထိမ့်သိမ့်ထားလို့မရဘူးအကုန်လုံးဟာလက်လွတ်သွားတဲ့သဘောဆုံးရှုံးသွားတဲ့သဘောရှိတယ်ဖြစ်ချင်းတရားတွေရဲ့မတီးမြဲတဲ့သဘောကိုမြင်တာအနိစ္စကိုဘုံဘုံပြောနေတာနော် ဟုတ်လားအခုဘုံဘုံရဲ့အတန်းဒါကိုကြောင်းပြီးပြီးတော့ဒီမှာကြားစိတ်ဖြစ်တယ်တွေးတယ်ခံစားတယ် ဟာဒါတွေဖြစ်နေတယ်အခုလုံးလုံးစဲဖြစ်နေတယ်အဲ့ဒီဖြစ်နေတာတွေကိုအကဲခတ်ကြည့်လိုက်မဖြစ်တော့တာတော့ပြီးသွားတာဘယ်တော့မှပြန်ပြီးတော့မတွေ့နိုင်တော့ဘူးတကယ်လည်းမရှိတော့ဘူးဒါကြောင့်ပြီးလိုက်တာဒါပေမဲ့နောက်ထပ်အကြောင်းတရားတွေကဆက်နေတာဖြစ်တဲ့အတွက်ကြောင့်ထပ်ထပ်ထပ်ထပ်ပြီးတော့ဖြစ်နေတာဟုတ်လားတေချာစဉ်းစားနော်ဟုတ်လားအကုန်လုံးအပီးပိုင် ထားခဲ့တာပေါ့နော် ထားခဲ့တာကအကောင့်ထဲကြံပြီးတော့ထားခဲ့တာမျိုးမဟုတ်ဘူးနော်လုံးဝမဖြစ်သွားတာတော့ပျောက်ကွယ်သွားတာ ဟုတ်လားအနာဂတ်မှာလည်းတကယ်တမ်းဘာမှကြိုးပြီးတော့စောင့်နေတာမရှိဘူးဟုတ်လားအခုပြစ္ဆုတ်ဝံဖြစ်နေတာလေးကိုပဲဘုံဘုံတို့နားလဲကြည့်လိုက်ဒါကြောင့်ဒီအနိစ္စကိုသိခြင်းအဲ့ဒီသိထားတဲ့အသိကိုဘုံဘုံတို့အသုံးချတာပေါ့နော်အဲ့ဒါပါတော့အစမြင့်နဲ့ယောနိသမနတိကာရဘာမှတည်မြဲမနေဘူးဆိုတဲ့အမြင်အဲ့ဒါကိုနေရတကဘုံဘုံတို့အသုံးချကြည့်ဟုတ်လားဒါမဲ့သူ့ကိုအသုံးချနိုင်ဖို့အစကနဦးအထိုက်အလျောက်အနိစ္စရဲ့သဘောကို ပိုင်ပိုင်နိုင်နိုင်နားလည်ထားတဲ့အသိဉာဏ်လေးတော့ရှိဖို့လိုမယ်လို့ထင်ဟုတ်လားအဲ့တော့အနေဆာကိုသိခြင်းအဲ့ဒီပစ္စုပန်ကလေးတွေကိုဘုံဘုံတို့ပိုင်းဖြတ်ပိုင်းဖြတ်ပြီးတော့မြင်တတ်တဲ့ကြည်တတ်တဲ့အလေးခြင်းကိုလေ့ကျင့်ရသတိပဋ္ဌာန်ကိုပြောတာပါပဲဟုတ်လားပစ္စုပန်တိုင်းလေးကိုကြည်နေသောသောဟာတွေမရှိတော့ဘူးဆိုတာကိုအလိုလျောက်နားလည်သွားလိမ့်မယ်ပြီးရင်တောက်လျှောက်ဘဝကရှေ့စို့မယက်မနာသွားနေတာနော်နည်းနည်းလေးတောင်ဘုံဘုံတို့ရက်လို့မရဘူးအစဉ်ပြေးပြေးမပြေးပြေးသွားနေတယ်တောက်လျှောက် တမပေးထားတဲ့နိုင်တလုံးလို့တက်တက်တက်တက်တက်နဲ့သွားနေတယ်ဘယ်ချိန်မှမှမရက်ဘူးသေလည်းမရက်ဘူးသေလည်းနောက်ဘဝယုံနဲ့ဆက်ဖြစ်မှာပဲသူကအဘယ်ချိန်ကျမှဒီယုံနဲ့နေအကုန်လုံးချုပ်ဆုံးသွားမှာတော့နော်ယဟန္တာဖြစ်ပြီးဟုတ်လားသုတိစိတ်ကြာပြိဋိဘံစံပြီးဆိုတော့မှယုတ်ဒုက္ခနန္ဒုက္ခတွေအကုန်လုံးသိမ့်သွားမှာဟုတ်လားအောင်ရှင်တော်ဘုံဘုံတို့သေတယ်ဆိုတာလည်းပဲဒါပါတော့ဘဝတစ်ခုကနေဘဝတစ်ခုအတိတ်ထပ်ပြီးတော့ဖြစ်သွားတာပဲ ဘဝရဲ့ပုံသဏ္ဍာန်အနေအထားလေးကတော့ပြောင်းသွားတဲ့သဘောရှိတာပေါ့သို့တော့ယုံနာကတော့ယုံနာမဲ့ဆက်ဖြစ်သွားတာပဲဟုတ်လားအိဆံဖြစ်တယ်ဆိုရင်လည်းဘာတော့ယုံနာပေါ့ဒါပေမဲ့အဲ့ဒီနံတရားတွေကြတော့အဆင့်အတန်းအရည်သွေးတော့ကွာသွားတာပေါ့နော်လူရဲ့နံဓာတ်နဲ့အိဆံရဲ့နံဓာတ်ဘယ်တူမလို့ဘာမတူတာတော့သိနိုင်မြင်နိုင်တဲ့အနေအထားမတူတာဟုတ်လားနောက်အိဆံလေးတွေကိုလည်းသိပြီးတော့အဆင့်မနှိမ့်နဲ့နော်လူရဲ့စိတ်မှာလည်းပဲသိနိုင်မြင်နိုင်ဆုံးအကြနေတယ်ဆိုရင်တချို့လူရဲ့စိတ်ကအိဆံစိတ်နဲ့သိထူတာမဟုတ်ဘူးနော် သဘောပေါက်ဖို့လိုတယ်ဟုတ်လားအဲ့တော့ဘုံဘုံအခုဗာပြောနေအောင်ဆိုအနိစ္စပေါ့နော်မတည်မြဲမှုအဲ့ဒီမတည်မြဲမှုကိုသိအောင်တတိပဋ္ဌာန်ဤပညာပြစ္ဆုတ်ပန်တိုင်းပြစ္ဆုတ်ပန်တိုင်းကိုအတိမတ်ပြုတဲ့ဤပညာပြစ္ဆုတ်ပန်တိုင်းကိုအတိမတ်ပြုတာဘယ်ကနေစမြတ်စွာဘုရားသင်ပေးတော့အနိစ္စကိုသိဖို့ဒီအာနာပါနအစသင်ပေးဟုတ်လားဒီဝင်လေထွက်လေလေးဒီထဲမှာဘုံဘုံတို့အမှန်တရားတွေကိုအဆုံးစုံထိလိုက်ရှာလို့ရနိုင်တယ်ဒီထဲမှာဘုံဘုံတို့ဇွဲမရှိလို့မတွေ့တာဟုတ်လား ဒီရုပ်တွေနံတွေဒီအာနာပါနဝင်သက်ထွက်သက်ထဲမှာရုပ်နံသဘာဝကိုဘုံမလို့သိနိုင်တယ်အနိစ္စကိုသိနိုင်တယ်အနတ္တကိုသိနိုင်တယ်ဒုက္ခကိုသိနောက်ဆုံးဒုက္ခသစ္စာကိုသိသွားနိုင်တယ်နောက်ဆုံးလောကကြီးတစ်ခုလုံးရဲ့အပေါ်မှာအမှန်သိပြီးတော့ဒါရဲ့အပေါ်မှာတွေ့တာမဲ့မောမှုကိုစွန့်လွတ်နိုင်တယ်မြင့်မြတ်တဲ့အရိယာသူတော်စင်ဖြစ်ကိုရောက်သွားနိုင်တယ်ဒီဝင်လေထွက်လေကိုကြည်ချင်းအဖြစ်ပေါ့နော်အနိစ္စသိတဲ့အဆင့်ကိုအများကြီးကျော်သွားနိုင်တယ်နော်သဘောပေါက်လားဘုံပြောတာအဲ့ဒီအနိစ္စကိုဘုံဘုံတို့သိအောင်လှုပ်ထားလို့သိမယ်ဆိုရင် အဲ့ဒါကိုဘုန်းဘုန်းတို့ဘာလုပ်အောင်လို့အသုံးချရမယ်တွေးတောရမယ်ဆင်ခြင်ရမယ်ဒီအနိစ္စကိုကိုတည်ဘူးတဲ့အတိလေးကိုဘုန်းဘုန်းတို့ဖြောက်မပြစ်နဲ့အဲ့ဒါကိုမေ့မထားနဲ့အဲ့ဒါကိုနေရတကမှာဘာလုပ်ရမှာတော့အသုံးချရမယ်မြတ်စွာဘုရားဒါကိုအလွန်မြင်သေးခြင်းတာအဲ့တော့ဒီဝိပဿနာဉာဏ်နဲ့ဒီအနိစ္စကိုဘုန်းဘုန်းတို့အလွန်စိတ်တဲ့အနေအထားထိရောက်အောင်မြင်တာကိုမှပညာလို့ဆိုတာမဟုတ်ခက်ကြဲကြဲမြင်ရင်လည်းဒါသူ့အဆင့်နဲ့သူပညာပဲဆိုရပါစို့မြတ်စွာဘုရားဟောထားတဲ့ဝေပုံလပပ္ပတသုတ်တံဆိုတာရှိတယ် ဘုံဘုံတော်ဟောဖို့ပါလေနော်ဒီဝေပုံလတောင်ကြီးကိုပြပြီးတော့မြတ်စွာဘုရားဟောတာလေဒီတောင်ကြီးကတစ်ချိန်လုံးကနာမည်ဘယ်လိုခေါ်တယ်ဘယ်လောက်မြင့်တယ်သူ့ထိတ်ကိုရောက်အောင်ဘယ်လောက်တက်ရတယ်အဲ့ဒီတုန်းကလူသားတွေရဲ့တက်တန်းကဘယ်နှတောင်းရှိတယ်အဲ့ဒီတုန်းကဘယ်ဖျားပွင့်ခဲ့တယ်လက်ရတော်ရန်ကဘသူလက်ဝဲရန်ကဘသူခုအဲ့ဒါတွေမရှိတော့ဘူးဒီတောင်ကြီးရဲ့အဲ့ဒီတုန်းကနာမည်လည်းပျောက်သွားပြီဟောဒီကဘာမှာဖြစ်ခဲ့တာကိုမြတ်စွာဘုရားပြောတာဟုတ်လားနောက်တဆင့်တက်လာဟောနောက်ဖျားတဆူ ကာကုတံကောနာကနာဟုတ်လားကတ္တပဖះလေးစုကိုဖះဟောတာဟုတ်လားနောက်ဖះစုကြတော့ဒီတောင်ကြီးကနည်းနည်းနှိမ့်တော့တယ်နာမည်ကလည်းပြောင်းသွားပြီလူတွေရဲ့တဒန်းကလည်းတိုးသွားပြီတောင်ကနှိမ့်သွားတဲ့အခါကျတော့တဲ့ရဆင်းရတဲ့အချိန်ကလည်းတိုးသွားပြီအဲ့တုန်းကပွင့်တဲ့ဖះဟောခုမရှိတော့ဘူးဒါအနိစ္စကိုမြင်ဖို့မြတ်စွာဘုရားပြောတာဟုတ်လားအဲ့ဒါနဲ့ဟောကာကုတံကောနာကုံပြီးတော့ဗါတော့ကတ္တပဟုတ်လားပြီးတော့ဂေါရမ အဲ့ဒါမြတ်စွာဘုရားနောက်ဆုံးငါဘုရားလည်းပြိဋိနိဗ္ဗာန်ဆံသွားလိမ့်မယ်နော်ဘယ်အရာမှဘုံဘုံတို့ရက်တည်နေတာမဟုတ်ဘူးသူချင်းပြပြပြပြပြစိတ်တိုင်းကြကြမကြကြဘာကြီးပဲဖြစ်လို့နေနေဒီဟာအကုန်လုံးတူညီစွာဘာဖြစ်နေတော့ပျောက်ကွယ်လိုက်နေတယ်ဟုတ်အဲ့ဒီအမြင်ကိုဘုံဘုံတို့ကဟာကိုယ်စိတ်ထဲမှာခိုင်မြဲအောင်တိဆောက်ထားရမယ်ဟုတ်လားပြီးရင်ဘာလို့ဖို့လဲမမေ့ရဘူးအသုံးချရမယ်စဉ်းစားရမယ်ရှင်းရှင်းရမယ်အဲ့ဒါပါတော့အရှင်းမြင့်တဲ့ယောနိတော်မနဲ့တေကားတာပဲ ဒါဘုံဘုံတို့ရဲ့စိတ်တွေမကြမ်းတမ်းခြင်းမူမရိုင်းဆိုင်ခြင်းမူတနည်းအားဖြင့်မစင်ရဲခြင်းမူဆိုရင်ဒီစိတ်ကိုယဉ်ကျေးအောင်ဆုံးမပဲဘယ်နည်းနဲ့ဆုံးမမလို့အနိစ္စမြင်တဲ့အမြင်ပေါ့နော်ဘာမှဒီမြင်နေတာမဟုတ်ဘူးဒီသဘောဟုတ်လားဒါပါတော့အစင်မြင်တဲ့ယောနိတော်မနတိကာရအနိစ္စပြီးတော့ဘာလာမလို့ဒုက္ခဟောဒီနေမှာဒုက္ခဆိုတာကိုဘုံဘုံတို့နည်းနည်းပြောတဲ့အရှိတယ်သူကအနိစ္စကိုမြင်ပြီးတဲ့နောက်မှာဆက်လက်ပြီးတော့မြင်လာတဲ့ဒုက္ခမျိုးကိုဒီနေရာမှာဆိုလိုတာ ဒုက္ခကဖုံဖုံတွေးမိသလောက်အကြံမြင်၃ချက်လောက်နားလည်ရမယ်ဟုတ်လားဒုက္ခဝေဒနာအရာမှာ ပြောတဲ့ဒုက္ခရှိတယ်ဒုက္ခလက္ခဏာအရာမှာပြောတဲ့ဒုက္ခရှိတယ်ဒုက္ခသစ္စာအရာမှာပြောတဲ့ဒုက္ခရှိဟောတေချာနားထောင်နော်ဒုက္ခဝေဒနာဒုက္ခလက္ခဏာဒုက္ခသစ္စာအကျဉ်းမြင့်ဒီလောက်တော့နားလည်ရမှာနော်ဗုဒ္ဓဘာသာဝင်တွေဟုတ်လားအဲတော့ဒုက္ခဝေဒနာဒုက္ခလက္ခဏာဒုက္ခသစ္စာဒုက္ခဝေဒနာဆင်းရဲတယ် ကိုဆင်းရဲတော့ဒုက္ခဝေဒနာစိတ်ဆင်းရဲတော့ဒေါမနတဝေဒနာဒီလိုတော့ခွဲသွားသေးတယ်ပေါ့ဟုတ်လားအခုပြောမှာပါအောင်ဆိုတော့ဒုက္ခလက္ခဏာကိုပြောမှာဟုတ်လားဒုက္ခလက္ခဏာဆိုတာကျတော့သူကဟိုမမြဲမှုကိုမြင်တဲ့အတွက်ကြောင့်တဘာဝတရားတွေရဲ့ပုံမှာဒါဟာကောင်းမွန်တဲ့သဘောတွေမဟုတ်ဘူးလို့နားလည်သွားတဲ့သဘောဟုတ်လားဒါကြောင့်သူကဒုက္ခဝေဒနာလဲဒုက္ခလက္ခဏာထဲမှာအကျုံးဝင်တယ်ဒုက္ခဝေဒနာလဲဒုက္ခလက္ခဏာထဲမှာအကျုံးဝင်တယ်သဘောပေါက်လားမသိဘူး နော်ခံရခက်တဲ့ဒုက္ခဝေဒနာလည်းပဲဒုက္ခလက္ခဏာထဲမှာအကျုံးဝင်တယ်နော်ခံစားလို့ကောင်းတဲ့ဒုက္ခဝေဒနာလည်းဒုက္ခလက္ခဏာထဲမှာပဲအကျုံးဝင်တယ်ဘာဖြစ်လို့ဒုက္ခဝေဒနာလည်းပျက်စီးလို့ဒါကြောင့်မြတ်စွာဘုရားတန်ရုပ်ပါဠိတော်ထဲမှာဒုက္ခဝေဒနာကိုမြားဆူးသလိုရှုရမယ်တဲ့ဒုက္ခဝေဒနာကိုတော့ဒုက္ခလို့ရှုရမယ်ဒီလိုမြတ်စွာဘုရားဟောနော်ဒုက္ခဝေဒနာကိုဘာလို့ရှုရမလဲဒုက္ခလို့ရှုရမယ်ဆိုအဲဒါကိုပြောတာဒုက္ခဝေဒနာကျတော့ဘာတော့မြားဆူးသလိုတဲ့ gain တန်ချောင်းနဲ့ကို့အသားကိုထိုးကြည့်နော်အလေးနဲ့ထိုးတာတောင်ဘလို့နေတော့နာနော်ခံရခက်တဲ့သဘောပေါ့ဟုတ်လားဒါကြောင့်ဘုန်းတော်ဒုက္ခလက္ခဏာကိုနားလည်ဖို့ဆိုလို့ရှိရင်ပထမဦးဆိုတာအနိစ္စလက္ခဏာကိုစောစောကပြောခဲ့တဲ့အနိစ္စကိုမြင်တဲ့ဉာဏ်ကိုရအောင်လုပ်ရမယ်အဲ့ဒါရပြီဆိုရင်တဖြည်းဖြည်းနဲ့ရိပ်မိလာတယ်အော်ဘာကြီးဖြစ်နေလဲကောင်းတာတွေဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဒီရုပ်တွေဒီနံတွေကမတီမြဲတဲ့အတွက်ကြောင့်ကိုပဲကောင်းမွန်တဲ့သဘောမဟုတ်ဘူးဒါပြောတာ ယံပဏနိစ္စံဒုက္ခဝါတံဒုက္ခဝါတိလို့မြတ်စွာဘုရားမေးတယ်လေအနတ္တလက္ခဏာသုံးပါမမြဲတဲ့တရားဆင်းရဲလားချမ်းသာလားလို့မေးတာအဲ့ဒါပဲလေမမြဲမှာတော့ဘယ်လိုလုပ်ပြီးတော့မှချမ်းသာတဲ့တရားမဟုတ်ဘူးတော့ကောင်းမွန်တဲ့တရားမဟုတ်ဘူးလို့ပြောတာဟုတ်လားအဲ့ဒါလို့ဒုက္ခကိုမြင်ပြီးဆိုလို့ရှိရင်ကောင်းတဲ့လောကဓာတ်နဲ့တွေ့တွေ့ဆိုးတဲ့လောကဓာတ်ပဲတွေ့တွေ့ပါတော့ဒုက္ခပဲဘယ်ဟာမှကောင်းမွန်နေတာမဟုတ်ဘူးကျင့်တဲ့เสียဘယ်ဟာမှမဟုတ်ဘူး ဘုန်းဘုန်းတို့ဒုက္ခဝေဒနာနဲ့တွေ့လို့ကောင်းတဲ့လောကဓာတ်နဲ့တွေ့လို့ကျင့်တတ်နေတယ်ဆိုတာသူ့ရဲ့ပျက်စီးသွားမှုကိုမမြင်လို့ဒါလည်းဘုန်းဘုန်းတို့ကကျင့်တတ်နေတာသဘောပေါက်ရဲ့လားသူ့ရဲ့ပျက်စီးလိုက်နေမှုကိုမြင်တယ်ဆိုလို့ရှိရင်ဒီဥစ္စာကျင့်တတ်เสียမဟုတ်ဘူးဒါဆင်းရဲတစ်မျိုးပဲလို့နားလည်လားဩဒါပါတော့ဒုက္ခလက္ခဏာနော်အဲ့ဒီဒုက္ခလက္ခဏာတွေအိဋ္ဌလက္ခဏာတွေကိုတော့ရင့်တန်အောင်မြင်လို့ဝိပဿနာဉာဏ်တွေမြင်တော့နောက်ဆုံးအရိယာမဉ္ဇဏ်ဖူဉဏ်ရပြီဆိုတော့သိသွားတဲ့ဒုက္ခကဘာတော့ဒုက္ခသစ္စာ ဆင်းရဲရလွယ်လို့ဘာဖြစ်နေတာမှမဟုတ်ဘူးဆင်းရဲတက်တက်ဖြစ်နေတာလို့တကယ်ကိုပဲပိုင်ပိုင်နိုင်နိုင်ပိုင်းခြားပြီးတော့တိသွားတယ်ညံအဲ့ဒါတော့အရိယာဖြစ်မှာပဲဘုံဘုံတို့နားလည်နိုင်မဲ့သဘောပေါ့နော်ဒါကြောင့်ဒုက္ခနဲ့ပတ်သက်ပြီးတော့ဘယ်နှလုံးလောက်သိရအောင်သုံးလုံးသိရမယ်နော်ဒုက္ခဝေဒနာဒုက္ခလက္ခဏာဒုက္ခသစ္စာဟုတ်ရဲ့လားနောက်ဆုံးဒုက္ခသစ္စာကြတော့ဘာတော့ပိုင်းခြားပြီးတော့သိရမယ်အမှန်တရားလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်အိဆန်တွေပဲဖြစ်ဖြစ်ယုံနာမှန်သမျှဒုက္ခသစ္စာပဲသဘောပေါက်ရဲ့လား အဲ့လိုဆိုရင်အဲ့ဒီဒုက္ခကိုကိုထိုက်လျောက်နားလည်ပြီးအနိစ္စကိုနားလည်မှနားလည်မှာနော်ဟုတ်လားနားလည်ပြီးဆိုလို့ရှိရင်ဒါကိုဘာလို့ရမလို့အသုံးချရမယ်အတွေ့အကြုံတိုင်းမှာအကုန်လုံးဒုက္ခတွေကြီးပဲလို့မြင်ရမယ်အဲ့ဒါစိတ်ကိုလိမ္မာအောင်ယဉ်ကျေးအောင်ဆုံးမတဲ့နေရာမှာသူလည်းလက်နှက်တစ်မျိုးပဲနော်အနိစ္စကိုသိမြင်ခြင်းဒီလည်းပဲအစွမ်းထက်သောလက်နှက်ဒုက္ခကိုသိမြင်ခြင်းဒီလည်းအစွမ်းထက်သောလက်နှက်ဟောနောက်ပါလာမလို့အနတ္တအနတ္တဆိုတာ နော်ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးသူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့တက်တက်တဘာဝတရားအစုအဝေးလို့အမြင်ပေါက်လာတဲ့သဘောအနိစ္စနဲ့ဒုက္ခကိုသိပြီးတဲ့နောက်မှာအနတ္တကိုဘာဖြစ်လာတော့သဘောပေါက်လာအကုန်လုံးတဘာဝတရားတွေကိုဖန်တီးထားတာမဟုတ်ဘူးဘယ်သူဖန်တီးထားတာမှလည်းမဟုတ်နော်သူကပိုးပြီးတော့အတိညာမြင့်မားလာတာပေါ့ဟုတ်လားတဘာဝတရားတက်တက်သူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာဖြစ်စရာအကြောင်းရှိတာကိုမဖြစ်အောင်လည်းဘယ်သူမှမတားနိုင်ဘူး ဖြစ်လာလို့ပြက်သွားရင်လည်းမပြက်အောင်ဘယ်သူမှဆွဲထားလို့လည်းမရဘူးသူကသူသူဘယ်သူမှလည်းဂယုမဆိုင်ဖဲနဲ့ဂယုဆိုင်စရာဘယ်သူမှလည်းတကယ်တမ်းတော့မရှိပါဘူးတဘာဝတည်းကသူ့လမ်းကြောင်းသူသွားနေတာအဲ့ဒါကိုဘာခေါ်တော့အနတ္တပေါ့နော်အဲ့ဒါမြတ်စွာဘုရားအနတ္တကိုသိဖို့ကြတော့ဘယ်လိုလေးကပ်ပြောတော့ငါမျက်စိဟာငါမဟုတ်ဘူးအဆင်းဟာလည်းငါမဟုတ်ဘူးသူကသူဖြစ်နေတဲ့သဘောလေးနော်ဒီဟာကြီးကိုဘုန်းဘုန်းတို့ဒီဘဝကြီးဒီပုံစံကြီးဖြစ်အောင်ကိုဖန်တီးတာလည်းမဟုတ်ဘူး ဘသူလားဖန်တီးထားတာမှမဟုတ်သူ့သူအကြောင်းတရားရှိလို့ဆက်ဖြစ်နေတဲ့သဘောပဲတရားကဟုတ်လားဒါကစောစောကပြောတဲ့အိဋ္ဌာတွေကိုနားလည်မှဒီအနတ္တကဘာလို့နိုင်တော့နားလည်နိုင်မှာနော်ဟုတ်လားယံပနာနေဆံဒုက္ခဝါတံဒုက္ခဝါတိဒုက္ခပန္တိယံပနာနေဆံဒုက္ခဝိပရိနာမဓမ္မကံလနုတံတမနုပတိတံဧတံမမဧသောဟမသမိဧသောမေအတ္တတိနောဟိတံပန္တိရတယ်မဟုတ်လား မမြဲတဲ့တရားဆင်းရဲလားချမ်းသာလားဆင်းရဲပါဗျာမမြဲဘူးဆင်းရဲတယ်ဖောက်လဲဖောက်ပြန်ဖြစ်နေတယ်ဆိုရင်အဲ့ဒီတရားတွေကိုငါဥစ္စာလို့ငါလို့ငါအတ္တလို့စွဲယူမှားမှားယွင်းယွင်းမှတ်ထင်ခြင်းကတင့်မမလားလို့မြတ်စွာဘုရားမေးတာလေကြားဘူးတယ်နော်အဲ့တော့အနတ္တကိုသိဖို့ဆိုလို့ရှိရင်ဘုံဘုံတို့ရှေ့ကအနိစ္စနဲ့ဒုက္ခကိုဘာလို့ဖို့လို့တော့ကြွန့်ကြွန့်ကျင်ကျင်သိဖို့လိုမယ်ပေါ့ဟုတ်လားအဲ့လိုသိပြီဆိုလို့ရှိရင်လည်းပဲဒီအနတ္တအမြင်ကိုဘုံဘုံတို့ဘာလို့အောင်မလို့ အတွေ့အကြုံတိုင်းမှာအသုံးချရမယ်အဲ့ဒါဆိုရင်အစစ်မြင့်တဲ့ယောနိတော်မနတိကာဏဖြစ်တယ်ကိုယ်စိတ်ကိုဆုံးမတဲ့နေမှာသူဒီလက်နှက်ပေါ့နေစာဒုက္ခအနတ္တဟောနောက်ဆုံးပါလာမလို့အတုပသူကတော့ပိုးပြီးတော့လွယ်ပါတယ်စောသောကနေစာဒုက္ခအနတ္တကိုမြင်ဖို့ကြတော့ပြစ္ဆုတ်ပံယုံနာတိုင်းကိုတတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ပြစ္ဆုတ်ပံတိုင်းကိုဖုံးတို့နော်တိတိတိတိနေတဲ့အလေးကျင့်ကိုလေ့ကျင့်မှများမှအိဋ္ဌဒုက္ခအနတ္တကိုသဘောပေါက်နိုင်ဟုတ်လား ဒီအတုပဆိုတာကြတော့သူ့ထက်ပိုပြီးတော့ဘုံဘုံတို့လွယ်လွယ်ကူကူနားလည်လို့ရတယ်လွယ်တယ်လို့ဆိုတော့လည်းပဲမကြိုးစားရင်ဟိုလုံမကြည့်ရင်သူလည်းပဲမသိနိုင်ပါဘူးမြတ်စွာဘုရားဘယ်လိုဟောတော့ဒီအတုပသဘောကိုနော်အတုပဆိုတာမတင့်တယ်တဲ့သဘောဟုတ်လားမတင့်တယ်ဘူးဆိုတာလူတိုင်းလည်းလက်ခံတယ်စိတ်ကလည်းတကယ်လည်းသိတယ်သို့တော်ဒီဥစ္စာကိုဘုံဘုံတို့ကပိုင်ပိုင်နိုင်နိုင်သိအောင်လေ့ကျင့်မထားတဲ့အခါကျတော့မှားယွင်းမှုကပဲပြန်ပြီးတော့ဖုံးလွှမ်းသွားတယ် အဋ္ဌိနာဟာရုတန်ယုတ်တော်ဒဇမန္တဝလိပနောသဝိယကာယောပရိစ္ဆန်တော်ယထာဘုဒ္ဓနာတိတတိတကယ်တမ်းဟာယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်လူကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ်လှသူဖြစ်ဖြစ်အိုသူဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ဒီခန္ဓာကိုယ်ကြီးကဘလို့တိဆောက်ထားတာတော့အယိုးကိုအမာခံနေရာမှာထားပြီးတော့တိဆောက်ထားတာအယိုးကပင်ကိုအထည်တက်ကြီးပဲဒါကြီးပဲကျန်တာတွေကသူ့ကိုအကုန်မှီနေကြရတာဟုတ်လားအယိုးကိုမှီရနော်သေချာကြည့်ကြည့်လိုက် ဟုတ်လား အဋ္ဌိနာဟာရုတန်ဟုတော်အဲ့ဒီအယိုးကိုအကျော်တွေနဲ့ဖွက်ရှက်ထားတယ်။တဇမန္တာဝလိပနောဟုတ်လားအသားတွေအသွေးတွေနဲ့မလုပ်ထားတော့လိမ့်ကြံထားတယ်။သဝိယကာယပရိစ္ဆန်တော်အဲ့ဒါကိုမှအပေါ်ကအရေတူရေပါနဲ့အုပ်ထားတယ်။အဲ့ဒါလိုလဲအုပ်လိုက်ရောယထာဘုဒ္ဓနာတိတတိမှန်မှန်ကန်ကန်မမြင်ရတော့မသိတော့အထဲထဲဘာတွေရှိတယ်ဘလို့တိဆောက်ထားတယ်ဆိုတော့ဘုံဘုံတို့အမြင်တော့ဘူးအပေါ်ယံဖုံလွှမ်းထားတာတွေတင်နေဘုံဘုံတို့ရဲ့ညံကဘာဖြစ်သွားတော့ရက်သွားတာညံမဟုတ်ပါဘူးလေဘုံဘုံတို့ရဲ့စိတ်ကအဲ့ဒီနားတင်ရက်နေတော့ဟုတ်လား အဲ့ဒီမှာဘုန်းတို့မတင့်တယ်မှုဆိုတဲ့အမှန်တရားကိုမမြင်တော့မြင်အောင်လုပ်ဖို့မခက်ခဲဘူးဆိုတော့လည်းပဲမြင်အောင်မလုပ်တဲ့အခါကျတော့မမြင်ဘူးလွယ်လည်းပဲလုပ်ကြည့်မှလွယ်မှာ哦ဟုတ်လားဒါကြောင့်အဲ့ဒီကိစ္စကိုလည်းပဲဘုန်းတို့ခပ်ပေါ့ပေါ့တော့သဘောမထားသင့်ဘူးလို့ထင်တယ်။ဘောဆိုဒီအဲ့ဒီမဟာဝိဇ္ဇသုတ္တမှာမြတ်စွာဘုရားကဒီအတုပကိုနားလည်အောင်ကြိုးစားရင်လေအရိယာမဉ္ဇဉ်ဖူဉ္ဇဉ်ကိုရနိုင်တယ်လို့အတိလင်းဟောထားတယ်။ဟုတ်လား။အဲ့ဒီဝိဇ္ဇသုတ္တကိုရအောင်ကြက်ထားနော်အလွန်ကောင်းတဲ့အဲ့ဒီဥစ္စာ။ဟုတ်လား သန္နရာကောဝိရတောသောဘိက္ခုပညာနဝဣဒာအစ္ဆကအမတန်တန်တိန်နိဗ္ဗာန်ဗရမစ္စုတံဟုတ်လားတကယ်ဘုန်းဘုန်းတို့ဒီခန္ဓာရဲ့မတင့်မတင့်တယ်မှုနော်ယောရှာဆက်ဆုပ်ဖွယ်အတုပအမှုကိုတကယ်မြင်မယ်ဆိုရင်ဟုတ်လားကိုယ်ခန္ဓာကိုယ်ပေါ်မှာပဲဖြစ်ဖြစ်သူတစ်ပါးခန္ဓာကိုယ်ပေါ်မှာပဲဖြစ်ဖြစ်ဆန္ဒရာဂလို့ဆိုတယ်ဒီအလိုဆန္ဒလောဘတွေကဘာဖြစ်သွားမလဲချုပ်ပြောက်သွားမယ်အစ္ဆကအမတန်တန်တိန်နိဗ္ဗာန်ဗရမစ္စုတံနော်ငြိမ်သက်တဲ့ချမ်းသာအစစ်ဖြစ်တဲ့မသေးရာနိဗ္ဗာန်ကို ရနိုင်တယ်လို့အတိလေးမြတ်စွာဘုရားဟောထားတယ်ဟုတ်လားဒါကြောင့်ဒီအတုပလွယ်ကူရယ်ဆိုတဲ့ကိစ္စလေးကိုမလုပ်ဖို့လိုတော့စူးစမ်းကြည့်ဖို့လိုတယ်လုပ်ကြည့်ဒီ32ခုထာတာကိုနော်သင်ယူဖို့တော့လိုမယ်နော်သူကလည်းပဲဟုတ်လားဆံမင်းမွေးခြင်းခြေသည်လက်သည်သွားရည်အသားကြောရိုးရိုးတွင်ခြင်းသည်အညို့နှလုံးအသည်အမြည့်အဖြစ်ဆုပ်ဥမဥသိမ့်စာသစ်စာဟောင်းအုံနောက်သေးရည်တလိပ်ပြည်သွေးချွေးစီခဲမျက်ရည်အစီကြီးတတွေးနှက်အစေကျင်ခဲ32ခုထာတာ အစုအဝေး32မျိုးပေါ့ဟုတ်လားအဲ့ဒါကိုဘယ်ကုဋ္ဌာတာဘယ်နာလေးမှာဘလို့အယောင်ရှိတယ်ဘလို့ပုံသဏ္ဍာန်ရှိတယ်သူ့ဘေးမှာဘယ်ကုဋ္ဌာတာရှိတယ်တကိုယ်လုံးကိုကျွမ်းကျင်အောင်မြတ်စွာဘုရားခန္ဓာဗေဒပေါ့ဟုတ်လားဒါဘလို့ခိုင်းတော့သင်ယူခိုင်းတယ်လေ့လာခိုင်းတယ်ပြီးရင်ဘာလုပ်ရမလဲအဲ့ဒါကိုဆင်ခြင်ရမယ်သုံးသပ်ရမယ်ဒါပဲလေဒီဟာပဲရှိတာပဲဟုတ်လားဒါကိုမြင်လို့ရှိရင်ဘုံဘုံတို့အတ္တလို့ဆိုတဲ့ငါဇွဲပေါ့ဘာဖြစ်သွားမလဲနဲသွားတဖြည်းဖြည်းနဲ့နဲသွားမယ် ဒါကြောင့်မလို့ဘုံဘုံတို့ဒီအတုပကိုနားလည်အောင်လုပ်လုပ်ပြီးရင်လည်းဘာလို့မလဲသူ့ကိုလည်းမမေ့နဲ့အသုံးချပဲအယွန်ချဆွတ်ဆွတ်ပဲအစုဝေးမျှပဲလောကဆိုတာဟုတ်လားအဲ့ဒီလိုမျိုးသွားမယ်ဆိုရင်လည်းပဲဒါအဆင့်မြင့်တဲ့ယောနိတော်မနတိကာလဖြင့်ကိုယ့်ရဲ့စိတ်ကိုနော်အဆင့်အတန်းရှိအောင်လိမ္မာအောင်ယဉ်ကျေးအောင်ဘလို့ရောက်တော့ဆုံးမရောက်တယ်ဟုတ်ပြီနော်အဲ့လိုဆိုရင်ယောနိတော်မနတိကာလဘယ်နှမျိုးတော့၅မျိုးအခြေခံယောနိတော်မနတိကာလလို့ဆိုတဲ့စေရနာရဲ့စွန့်ရည်တတ္တိသို့မဟုတ်ကံကံရဲ့အကျိုးဒါကိုဘုံဘုံတို့စဉ်းစားဆင်ញံတာ နော်ကိုပြုထားတဲ့အတိုင်းဖြစ်နေကြတာကိုပြုထားတဲ့အတိုင်းဖြစ်ကြအောင်မှာဒီနှမျိုးနော်ကျင့်နှမှုရဖို့နဲ့တတိတံပစဉ်ဉာဏ်ရှင်နိုင်ဖို့ဒီအတွက်ဘုံဘုံတို့ဘာလို့ဖို့လို့တော့ဒီနှစ်ချက်ကိုကောင်းကောင်းစဉ်းစားဖို့လို့ဟုတ်လားကိုပြုထားတဲ့အတိုင်းဖြစ်နေကြတာကိုပြုထားတဲ့အတိုင်းဖြစ်ကြအောင်မှာသဘောပေါက်လားဘုံပြောတာဒါဘာလို့တဲ့ဘာလို့တာတော့စိတ်ကိုရှုံးမဖို့ကိုယ့်ရဲ့လက်နှက်ကိုထက်မြက်အောင်ပြင်ဆင်နေရရောက်တယ်ဟုတ်လား ဒီဟာနဲ့ဘုန်းဘုန်းတို့ဘာလုပ်ရမှာတော့အသုံးချရမယ်ဒါအခြေခံကြတဲ့ယောနိသမနတိကာရအရှင်မြင့်တဲ့ယောနိသမနတိကာရဘယ်နှမျိုးတော့၄မျိုးအနေဆဒုက္ခအနတ္တအတုပဒါကိုသိမြင်နားလည်အောင်လုပ်ပြီးတော့အသုံးချခြင်းအဖြစ်ဘုန်းဘုန်းတို့ရဲ့စိတ်ကိုလိမ္မာရင်ကြည်အောင်ဘာလုပ်ရမှာတော့ဆုံးမရမယ်ဒါကိုမြတ်စွာဘုရားဟောတာနော်တာနုတာမဏိကိုဟောတာဟိုးရှေးတုန်းကစဒီကနေ့တိုင်အောင်ဘလောက်ကြပြီမှမသိဘူးရှေးကဟုတ်လားဇီစိတ်ဟာဘယ်လိုလာခဲ့တော့ ကောင်းတယ်ထင်တာတွေကမှကြိုက်တာကြိုက်တာကိုတွေ့ရင်ကြိုက်တဲ့လောက်ကျက်စားနေတာဒီလိုထင်တယ်လို့လာခဲ့တဲ့စိတ်ကိုဒီကနေ့ကစပြီးတော့နော်အမှုံရစ်တဲ့ဆင်ကိုဆင်သိန်းဟာချွန့်ကင်ပြီးတော့ဆုံးမတယ်လို့မျိုးငါဒီကနေ့ကစပြီးငါရဲ့စိတ်ကိုယောနိတော်မနတိကာရဆိုတဲ့ပညာချွန်းနဲ့ဘလို့မလို့ဆုံးမပြီးအန်းလို့ဒါမြတ်စွာဘုရားဟောတာနော်အဲ့ဒါဘုံဘုံဒီကနေ့ပြောကြတာလေးတွေနော်တနားကြီးရှိသွားပြီနော်အကုန်နှစ်ချုပ်ကြည့်မယ်ဟုတ်လား စိတ်ကိုဆုံးမခြင်းသည်ချမ်းသာခြင်းဤအကြောင်းလို့တရားကောင်းတဲ့လေးပေးထားနော်ဟုတ်လားတရားကောင်းတဲ့လေးကြားလိုက်တာနဲ့ကိုပဲဘုန်းဘုန်းတို့တတိယတရားရှိအောင်ဘုန်းဘုန်းတို့အဲ့လိုလေးပေးကြည့်တာဟုတ်လားစိတ်ကိုဆုံးမခြင်းသည်ချမ်းသာခြင်းဤအကြောင်းစိတ်ကိုမဆုံးမဘူးဆိုလို့ရှိရင်တော့ဆင်းရဲခြင်းအကြောင်းပေါ့ဆန့်ကျင်ဘက်ကဟုတ်လားစိတ်ကိုလွတ်ထားမယ်ဆိုရင်တော့ကိုယ့်ကိုဆင်းရဲအောင်လုပ်နေတာပေါ့နော်အဲ့ဒါကိုဘုန်းတော်ဘယ်ကနေစပြောတော့နော်စိတ်ဟာ နှိမ်နှင်းဖို့ခက်တယ်အလွန်မှလည်းမြန်ဆန်တဲ့သဘောရှိတယ်ရောက်ချင်တဲ့နေရာရောက်တတ်တဲ့သဘောရှိဒီလိုသဘောရှိတဲ့စိတ်ကိုဆုံးမနိုင်ခြင်းဟာကောင်းတယ်ဘာကြောင့်လဲစိတ်ကိုဆုံးမခြင်းဟာချမ်းသာဒုက္ခကိုပေးနိုင်လို့နော်ဒါကမာတိကမာတာဒကမာကြီးအကြောင်းပြုပြီးရဟန္တာဖြစ်သွားတဲ့အညတတဘိက္ခုယဟန်လေးကိုဟောတဲ့ဂါထာပေါ့နော်ဆက်ပြီးတော့ဘုံဘုံပါပြောတော့ပညာရှိတဲ့လူတွေဟာအမျှော်မြင်ရှိတဲ့လူတွေဟာ စိတ်ကိုဆုံးမမှချမ်းသာမယ်ဆိုတာကိုသိတဲ့မြင်တဲ့အတွက်ကြောင့်ကိုယ်စိတ်ကိုဆုံးမဖို့ကြိုးစားကြတယ်။လေသမားရေကိုကိုလိုတဲ့နေရာကိုယူတယ်။လက်သမားတက်သားကိုကိုကြိုက်တဲ့ပုံစံဖြစ်အောင်ဖန်တီးတယ်။လေသမားမြားတံကိုဖြောင်းအောင်ပြုလုပ်တယ်။အဲ့လိုပဲပညာရှိတဲ့ပုဂ္ဂိုလ်ကကိုယ်စိတ်ကိုဆုံးမတယ်။ဒါပဲစုအကြောင်းပြောဟောတာတော့ကိုရင်ပန္တိတာကိုအကြောင်းပြုဟောတာနော်။ဆက်ပြီးတော့ဗာပြောတော့ဒီစိတ်ကိုအဲ့လိုဆိုလို့ရှိရင်ဘယ်လိုဆုံးမမလို့ဆိုတဲ့နီလန်ပိုင်းသူ့တော့ဘုံဘုံတဝက်အချိန်ယူပြီးတော့ပြောလိုက်တယ်ဟုတ်လား။ ရှေ့ပိုင်းကတော့စိတ်ကိုဆုံးမပုံဆုံးမနည်းဆိုတာထက်ဒီစိတ်ကိုဆုံးမဖို့လိုအပ်တယ်ဆိုတာလေးကိုဘုံဘုံပြောလိုက်တယ်နော်နောက်ပိုင်းမှာပြောတော့စိတ်ကိုဘလို့ဆုံးမမလဲဆိုတဲ့နီလန်ဘလို့ဆုံးမမလို့ယောနီသောမနတိကာရနဲ့ဆုံးမရမယ်နှလုံးသွင်းမှန်ကန်မှုပေါ့နော်ဒါကြောင့်ယောနီသောမနတိကာရဆိုရဲနှလုံးသွင်းမှန်ကန်မှုဉာဏ်ပညာတရားလက်ကင်ထားပြီးတော့မိမိတို့ရဲ့စိတ်ကိုလိမ္မာအောင်ယဉ်ကျေးအောင်ဆုံးမနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ ပြုလုပ်အထောက်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံဖုန်ညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်းကဲအလုံးရေးသက်သွန်ချအမြတ်တမ်းပြေးဝေကြရအောင်နော်အလုံးလိုက်ဆိုကြ